လူကောင်းမဟုတ်ပါဘူးအယူပါပဲဆိုပြီးတော့သူအမှုကိုလွတ်ပေးလိုက်တယ်တဲ့အဲ့ဒီတင်တရားခံရဲ့ရှေ့နေရဲ့သူတို့ကတီးလုံးတိုက်ခါကြတာကိုတီးလုံးတိုက်ပြီးတော့သူတို့ပြန်သွားကြနှစ်ယောက်တွဲပြီးတော့ပြန်သွားကြတော့အပြင်တနေရာရောက်တဲ့အခါတော့ရှေ့နေကနေပြီးတော့ အဲ့ဒီတရားခံကိုသူကရှေ့နေလိုက်ခါတောင်းတာကိုကဲသင်ရဲ့အမှုကိစ္စတော့ပြီးသွားပြီအောင်မြင်သွားပြီကဲငါသင်ပြီးတဲ့အတိုင်းငါပြောခိုင်းတဲ့အတိုင်းပြောလို့သင်အမှုအောင်မြင်သွားပြီအဲ့တော့ငါရှေ့နေကပြီးလို့အဲ့ဒီလိုသူကရှေ့နေကနေအဲ့ဒီတရားခံကိုတောင်းတယ်တောင်းတဲ့အခါရောက်တော့လည်းပဲအဲ့ဒီရှေ့ရှေ့နေကို သူရှုကသူ့ပြန်ပတ်တော့တယ်တဲ့ဘယ်လိုပတ်တော့ဆိုတော့အဲ့ဒီတရားခံကရှင်းနေကတောင်းတဲ့အခါတော့လည်းပဲအယူဟန်ဆောင်ပြီးတော့ရှုဆိုတဲ့စကားလုံးမှသူကထွက်တယ်တဲ့သူရှုကသူ့ပြန်ပတ်တယ်ဆိုတော့နားလိုက်မလားကိုရှုကိုပြန်ပတ်တယ်ဆိုတာအဲ့ဒီရှင်းနေမှာကိုရှုကကိုပြန်ပတ်သွားတာဒီစကဒီစကပုံလေးပြောရတာကတော့ပဏိတာရမရွှေတန်ကုန်သာသနာရေးတာကျေးဇူးရှင်ဆရာတော်ကြီးက ကြောက်တန်းဆရာတော်နာယကကြောက်တန်းဆရာတော်တရားဟောတာကိုတဲ့ဆရာတော်ကြီးကကောင်းကောင်းမနာဘူးတဲ့အဲ့ဒီလိုဆရာတော်ကြီးကအမေရှိအကြောက်တန်းဆရာတော်ဟောတဲ့တရားကိုသူနာကြည့်ကျင်ပါတယ်တဲ့အဲ့ဒီလိုနာကြည့်ကျင်တယ်လို့ဆရာတော်ကြီးကအမေရှိတဲ့အခါရောက်တော့ဆရာတော်ကြီးကိုရှာလိုက်ပါတယ်ဆရာတော်ကြီးဘုရားဒီလိုဆိုလို့ရှိရင် ဆရာတော်ကြီးနဲ့အပြင်ကိုဆွမ်းစားကြွတဲ့အခါမျိုးမှာကြောက်တန်းဆရာတော်လည်းပါတဲ့အခါမျိုးမှာဆရာတော်ကြီးတရားမချင်းမြင်ပဲနဲ့ကြောက်တန်းဆရာတော်ကိုတရားချင်းမြင်ဟိုအမင်းရှိပါဗျာလို့အဲ့ဒီလိုရှောက်လိုက်တဲ့အခါအင်းနဲ့အဲ့ဒီလိုကြောက်တန်းဆရာတော်နဲ့အတူဆွမ်းစားကြွတဲ့အခါမျိုးမှာအဲ့ဒီလိုခိုင်းကြည့်ရမယ်တဲ့အကြံအကြံပေးလျှောက်ထားလိုက်တာပေါ့လေ အဲ့ဒီလိုလျှောက်ထားလိုက်တော့ဆရာတော်ကြီးကအင်းကြောက်တန်းဆရာတော်လည်းဟောခိုင်းရမယ်တဲ့တာမဏိကျော်လည်းဟောခိုင်းရမယ်တဲ့အဲ့လိုဆရာတော်ကြီးကပြောလိုက်တော့ဩကိုရှုကိုပတ်တယ်ဆိုတာဒါမျိုးဒီမှာပဲလို့တွေးမိတယ်အခုတော့ကိုရှိကိုပတ်လို့အရှောင်လို့မရတော့လို့မဟောရတာပေါ့လေဒီကနေ့ဟောဖို့ရည်ရွယ်လာတာကတော့တန်ယုတ်တနိကေ သက္ကာထဝက်ကတန်ရုပ်မှလာတဲ့တတ္တိဝက်တတ္တိတုတ်တံဆိုတဲ့အဲ့ဒီတုတ်တံကိုဟောဖို့ရည်ရွယ်ခဲ့ပါတယ်အဲ့ဒီတုတ်တံကို အမိပြုပြီးတော့ယောဂီတွေမှတ်လို့လွယ်အောင်ဆိုပြီးတော့မြန်မာနာမည်လေးလဲစဉ်းစားလာခဲ့ပါတယ်တရားရဲ့နာမည်ကတော့အပေတကားပိတ်ချင်ငါဆွဲကိုနှင်းတဲ့ အပေရကပိတ်ချင်ငါဆွဲနှင်းဆိုတဲ့နာမည်လေးစဉ်းစားမိခဲ့ပါတယ်အခုတရားနာနေကြတဲ့ယောဂီသူတော်စင်တွေအပေရကကိုစီကိုစီပိတ်ချင်ရပါဘယ်သူမှငရဲလည်းမကြခြင်းညာဘူးဘာဖြစ်လို့လဲငရဲကဆင်းရဲတာကိုတိရစ္ဆာန်လည်းမဖြစ်ခြင်းညာဘူးတိရစ္ဆာန်ဘဝဆိုတာဆင်းရဲတာကိုပြိတ္တာလည်းမဖြစ်ခြင်းဘူးအတုရကယ်လည်းမဖြစ်ခြင်းဘူးတရားနာပရိသတ်တွေတယောက်ချင်းတယောက်ချင်းမေးကြည့် ဘယ်သူမှအဲ့ဒီအပယ်လေးပါးဆင်းရဲကိုခံစားခြင်းနဲ့သူ ရှိပါတယ်ဆိုတာတယောက်မှဖြေကြမှာမဟုတ်ဘူးအပယ်လေးပါးဟာဆင်းရဲတော့အဲ့ဒီအပယ်လေးပါးကိုမကြခြင်းကြအပယ်လေးပါးလည်းကားပိတ်ခြင်းတဲ့ငါဆွဲကိုနှင်ရမယ်ငါဆွဲကိုနှင်ထုတ်ပြရမယ်အဲ့ဒီတရားဟောဖို့ရည်ရွယ်ခဲ့ပါတယ်တတ္တဝါတွေက လူတွေအမြင်နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်အသက်တူတဲ့တရိษံလေးတွေရှိတယ်ဘုံမွားလေးတွေတရိษံလေးတွေအဲ့ဒီတတ္တဝါလေးတွေဟာအခုပဲမွေလာတယ်မကြာခင်ရက်ပိုင်းအတွင်းအတွင်းသေးသွားတဲ့တရိษံလေးတွေလည်းရှိတယ်တချို့လပိုင်းအတွင်းသေးသွားတဲ့တရိษံလေးတွေလည်းရှိတယ်တချို့နှစ်ပိုင်းအတွင်းသေးသွားရတဲ့တရိษံလေးတွေလည်းရှိတယ်လူတွေအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်တရိษံလေးတွေရဲ့ဘဝဟာ အင်မတန်မှအသက်တူတာပဲအခုပဲမွေးလာလိုက်ပြီတော်ကြာသေးသွားလိုက်ပြီထပ်ပြီးမွေးလာလိုက်ပြန်ပြီတိရစ္ဆာန်လောကရောက်လာပြန်ပြီနောက်သေးသွားပြန်ပြီဟောမွေးလိုက်သေးလိုက်ဖြစ်လိုက်ဇာတိဖြစ်လာလိုက်မရဏသေသွားလိုက်ဒီတတ္တဝါလေးတွေရဲ့ဘဝကြည့်လို့ရှိအသက်တူတဲ့တိရစ္ဆာန်လေးတွေရဲ့တတ္တဝါလေးတွေရဲ့ဘဝကိုကြည့်လူတွေအမြင်နဲ့ကြည့်လိုက်မယ်ဆိုလို့ရှိအင်မတန်မှတနာစရာကောင်းတယ်သူတို့တေခြင်းဆင်းရဲကနှိမ့်ဆက်ခံနေရတယ် သေရတာမတက်တာဘူးတတ္တဝါတိုင်းကြောက်ကြအဲ့ဒီသေခြင်းဆင်းရဲနှိမ့်ဆက်ခံနေရတဲ့တိရစ္ဆာန်လေးတွေမြင်လိုက်ရလို့ရှိရင်လူတွေအမြင်မှာကရုဏာသက်စရာသနာစရာဖြစ်တခါလူတွေကလည်းပဲအသက်အလွန်ဆုံးရှည်လို့ရှိရင်အများစုကအသက်တရားရှည်ကြမှာဒီတဲ့ကျော်ပြီးတော့အသက်တရားရောရာရောအဖိုးတွေအပွားတွေလည်းရှည်ကြပါတယ်များသောအားဖြင့်တော့တရားမကျော်တရားဝန်းကျင်မဲ့အများဆုံးရှည်ကြပါတယ် လူတွေအမြင်မှာဆိုရင်တော့အသက်တရားဆိုဆိုလို့ရှိရင်အမတန်မှရှည်လာပြီအသက်ရာကျော်သွားပြီဆိုရင်ရာကျော်အဖို့ရာကျော်အဖွာဆိုပြီးတော့အမတန်မှချီးကျူးပြီးတော့ပြောကြပါတယ်အသက်ရာကျော်ရှည်တယ်ဆိုပြီးတော့ချီးကျူးကြအသက်တရားဆိုတဲ့သက်တမ်းဟာလူတွေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ရှည်နေတာပါပဲဒါပေမဲ့လို့ဟောဒီလူတွေကိုနတ်လောကကနတ်မျက်စိနဲ့ နတ်အမြင်နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ရှိရင်လည်းပဲဟောဒီလူတွေရဲ့ဘဝသနာစရာကောင်းနေပြန်နေဘလောက်ပဲအသက်တရားရှိရှိသက်တရားရောပဲရှိရှိနတ်တွေရဲ့အမြင်နဲ့ကြည့်လိုက်လို့ရှိရင်နတ်သက်တမ်းနဲ့ကြည့်လိုက်လို့ရှိရင်တော့လူတွေရဲ့ဘဝဟာလည်းသက်တမ်းကအင်မတန်တူတာပဲတဲ့လူတွေဟာအခုပဲမွေးလာလိုက်အခုပဲသေသွားလိုက်အင်မတန်မှသနာစရာကောင်းတာပဲတဲ့တခါက မာလဘာရီဆိုတဲ့နတ်သားတဦးရှိတယ်တာဝရင်သာနတ်ပြည်မှာနတ်သမီးပေါင်းတစ်ထောင်ခြံရံပြီးတော့မာလဘာရီဆိုတဲ့နတ်သားတဦးရှိအဲ့ဒီနတ်သားကဥယင်းနဲ့နတ်သမီးတစ်ထောင်နဲ့အပျော်သွားတယ်ပျော်ပါတာပေါ့လေအဲ့ဒီထဲမှာတစ်ပင်ဒီကောမှာနတ်သမီး900တွေကတက်ပြီးတော့ ပန်းနေခူးရဆွတ်ချရပန်းနေခူးပြီးတော့အောက်ပေါ်ချရတာပေါ့လေကျန်တဲ့နတ်သမီး900ကအဲ့ဒီဆွတ်ချတဲ့ခူးချတဲ့ပန်းနေနဲ့အဲ့ဒီမာလာပါရီနတ်သားကိုအလှတန်စွာသင်ပေးကြတယ်အဲ့ဒီလိုသူတို့ပြောနေကြတာဥယျင်ထဲမှာအဲ့ဒီလိုပြောနေတဲ့အချိန်မှာသစ်ပင်ပေါ်မှာပန်းခူးနေတဲ့နတ်သမီးလေးတယောက်ရုတ်တရက်သေသွားတယ်နတ်တွေသေတယ်ဆိုတာလူတွေသေတာနဲ့တော့မတူဘူး လူတွေသေးလို့ရှိရင်လူအလောင်းခန္ဓာကိုယ်ကြီးကျန်းရစ်တယ်နတ်တွေမှာရောက်တော့အဲ့ဒါလို့မဟုတ်တော့ဘူးသူကမိတော့ကလေးငြိမ့်သွားတယ်လို့ပဲတဲ့ခန္ဓာကိုယ်ကြီးမကျန်းရစ်တော့နတ်တွေရဲ့ရုပ်ကသိမ်မွေးတာကိုအဲ့ဒီတော့သေသွားတယ်တဲ့သေသွားပြီမလို့တဲ့သေမှန်းလိုက်သေသွားမှန်းလည်းမသိလိုက်မိပါဘူးအဲ့ဒီမာလပါရိဏတကအဲ့ဒီအမျိုးသမီးလေးကသူကနတ်သမီးလေးကသေပြီးတော့တာဝတိမြို့မှာအမျိုးသမီးလေးသွားဖြစ်တယ် မိခင်ရဲ့ဝမ်းထဲမှာ10လ9လလည်း10လရောက်တဲ့အခါတော့လူလောကရောက်လာတာပေါ့လေအမျိုးသမီးလေးဘဝရောက်လာတယ်အသက်16နှစ်အရွယ်ရှိလာတယ်အဲ့ဒီအသက်16နှစ်အရွယ်ရှိတဲ့အခါရောက်တော့သူတို့အိန္ဒိယထုံးစံအရအဲ့ဒီအသက်အရွယ်မှာအိမ်တောင်ကြသူခင်မုံအိမ်ကိုလိုက်ပြီးတော့နေတယ်နေလိုက်တဲ့အခါရောက်တော့ပထမဆုံးသားလေးတယောက်ဖွားမြင်တယ် 9လလဲ10လပြီးတဲ့အခါတော့သားလေးတယောက်ဖွားမြင်လာသူကအဲ့ဒီနတ်သမီးလေးကလူလောကရောက်လာတဲ့အခါမှာသူကအရင်ဘဝကနတ်သမီးဘဝဟာဒီကိုပြန်ပြီးတော့သူကတတိရတယ်ပြန်ပြီးအမှတ်ရတယ်ဇာတိတ်တရညာသူ့မှာရတယ်ပြန်ပြီးစဉ်းစားလိုက်တဲ့အခါဩငါနတ်ပြည်ကလာခဲ့တာပဲငါရဲ့နတ်သားကမဟာလပါရီတဲ့သူကသူ့ရဲ့နတ်သားတွေကိုသူကပြန်ရောက်ရှင်တယ်တဲ့ရောက်ရှင်တဲ့ဆန္ဒပြင်းပြ ဒါနဲ့သူ့ရဲ့နတ်သားတွေပြန်ရောက်ရပါလို့ဤပြန်ရောက်ရပြန်ရောက်ရပါလို့ဤလို့ဒါနကုသိုလ်မျိုးစုံပြုတိုင်းကုသိုလ်တွေပြုတိုင်းပြုတိုင်းသူကသူ့ရဲ့နတ်သားတွေပြန်ပြီးတော့ရောက်ရပါလို့ဤလို့ဆုတောင်းတယ်တဲ့ကုသိုလ်တွေအမျိုးမျိုးလုပ်တာပါပဲအဲ့ဒီမှာတန်ဃာတွေကြွပြီးတော့မြို့ထဲမှာရွာထဲမှာသတင်းသုံးဖို့တရားရှိတယ်အဲ့ဒီတရားမှာဆိုလို့ရှိရင်လည်းတန်ရှင်းရည်တွေသူကလုပ်တယ်တောက်ရည်သုံးရည်တွေကြီးချတယ်အဲ့ဒီမှာနေရာတွေကြာကြာနာနာခင်းထားတယ် သူများကကုသိုလ်လုပ်ပြီဆိုလို့ရှိရင်လည်းပဲငါတို့အတွက်ဒီကုသိုလ်လေးလုပ်ပေးပါဦးလို့သူ့ကိုအကူအညီနာလာတောင်းလို့ရှိရင်လည်းပဲသူကအဲ့ဒီတောင်းသမျှကုသိုလ်လုပ်ငန်းအကူအညီတွေကိုသူကအကုန်ဆောင်ရွက်ပေးတယ်တဲ့သူ့မှာသားလေး၄ယောက်ရသွားတယ်တယောက်ပြီးတယောက်နောက်တယောက်နောက်တယောက်နဲ့အဲ့လိုလေသားလေး၄ယောက်ရသွားအဲ့ဒီဟိုသားလေး၄ယောက်ရပြီးတဲ့အချိန်ခါမှာသူ့မှာမမျောလင်ပဲရုပ်တရက်ယောဂဆွဲကပ်ပြီးတော့ ချက်ချင်းပဲသူဟာသေသွားပါတယ်သေသွားတဲ့အခါရောက်တော့သူ့ရဲ့ဆုတောင်းတဲ့အတိုင်းမှာပဲသူ့ရဲ့မာလဘာရီနတ်သားထမ်းမဲ့သူနတ်သမီးပြန်ဖြစ် ပြန်ဖြစ်တဲ့အခါရောက်တော့နတ်သားကမေးတယ်မာလဘာရီနတ်သားကမနေ့ကတင့်မတွေ့ပါလားတဲ့တင့်ဘယ်သွားနေတာလဲဟောမနေ့ကမတွေ့ပါလားဘယ်သွားနေတာလဲသူတို့ကအဲ့ဒီထဲမှာ ဥယျာဉ်ကြီးထဲမှာပန်းခူတော့မပျော်တော့မမပြန်သေးဘူးခဏလေးပဲရှိသေးတယ်သူတို့နတ်သက်နဲ့ကြည့်လိုက်တဲ့အခါတော့လူသက်နဲ့ကြည့်မယ်ဆိုလို့ရှိရင်သူဟာပဋိသန္ဓေနေရတာက10လအသက်က16နှစ်တခါသားလေးယောက်ဖွာမြင်နေအဲ့ဒီအချိန်ကာလတွေတွက်လိုက်လို့ရှိရင်သူကအသက်20ကျော်လောက်တော့ရှည်သွားပြီပေါ့အဲ့ဒီလူပြည်ကနှစ်ပေါင်း20ကျော်ဟာနတ်ပြည်ကတမနဲ့တောင်မရှိသေးဘူးတဲ့ အဲ့ဒီတော့သူကမေးတယ်မာလပါရိဏသားကသင်လူပြည်ရောက်တဲ့အခါသူကပြောပြတာပေါ့လေအဲကျမလူပြည်ရောက်သွားတယ်သားလေးရောက်ရခဲ့တယ်ဒီလိုပြောပြတဲ့အခါလူပြည်မှာတဲ့လူတွေကတက်တန်းဘလောက်ရှိသလဲလို့မေးတဲ့အခါအများစုအဲတက်တန်းအများဆုံးရှိတာကတော့တဲ့တရားပါပဲဟိုတရားဟာဘာမှ မရှိပါလားတဲ့နတ်အမြင်နဲ့ကြည့်လိုက်တဲ့အခါတော့ အဲ့ဒီတက်တမ်းမရှည်ကြတဲ့ဒီလူသားတွေဟာကုသိုလ်ကောင်းမှုတွေကိုဒီခါလေတက်တက်ကြွကြွထက်ထက်မြင့်မြင့်လိုလိုရှင်ရှင်ကြိုးကြိုးစားစားနဲ့ကုသိုလ်ကောင်းမှုတွေကိုအရေးတကြီးလုပ်နေကြသလားဒီလိုမှမဟုတ်ကုသိုလ်တွေကိုမေ့လျော့ပြီးတော့ပေါ်ပေါ်ဆဆနဲ့နေကြသလားလို့လူလောကကလူတွေအကြောင်းကိုအဲ့ဒီမာနပါရိဏတကမိတဲ့အခါရောက်တော့ လူလောကကပြန်သွားတယ်အဲ့ဒီနတ်သမီးကသူကဘယ်လိုပြောလို့ဆိုတော့လူတွေကတဲ့လူပြည်လူလောကကလူတွေကသူတို့ဟာအသက်ပေါင်းအသင်ချေမရေမတွက်နိုင်အောင်အသက်ရှည်ကြတော့မယ်လူတွေလိုပဲတဲ့မအိုရတော့မဲ့လူတွေလိုမသေးရတော့မဲ့လူတွေလိုအတိုင်းပဲတဲ့သူတို့ကမိမိလျော့လျော့နေကြတယ်ကုသိုလ်ကောင်းမှုတွေမပြုကြဘူးတဲ့မိနေကြတယ်တဲ့ဒါနလည်း မိလျော့ကြတယ်သီလလည်းမိကြတယ်ဘာဝနာအလုပ်ငန်းတွေလည်းမိလျော့ကြတယ်လူတွေကတကယ်ကိုမိတာပဲပြောတဲ့အခါတော့အဲ့ဒီမာလဘာရိနတအကြီးအကျယ်တန်ဝေကရဩလူတွေအသက်ကတိုးတိုးလေးမိလျော့လိုက်တာတယ်ဆိုပြီးတော့သူကတန်ဝေကတွေအကြီးအကျယ်ရသွားတယ်အဲ့ဒါသူကတာဝရိန္ဒနတ်ပြည်မှာတာဝရိန္ဒနတ်ပြည်ဆိုတာကတာဝရိန္ဒနတ်ပြည်ကလူပြည်က အသက်တရာရှိလို့ရှိရင်အနှစ်တရာကြာရင်တဲ့အဲ့ဒီတာဝရိန်သာနတ်ပြည်ကတနေ့နဲ့တညပဲရှိပါသေးတယ်တာဝရိန်သာနတ်ပြည်ကတနေ့နဲ့တညဟာလူပြည်ကနှစ်ပေါင်းတရာနဲ့အတူတူပဲတဲ့အချိန်ကာလအဲ့ဒီတော့သူတို့နတ်တွေကနေပြီးတော့လူလောကပြန်ကြည့်လိုက်ပြီဆိုလို့ရှိရင်လူတွေဟာအခုပဲမွေးအခုပဲသေးလူတွေကြည့်လိုက်တယ်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်နဲ့သူတို့အမြင်မှာ အင်မတန်သနာစရာကောင်းနေအဲ့ဒီမှာနတ်ပြည်က6ထပ်ရှိတယ်သတုမဟာရိဒါဝတိန်သာယာမတုတိတာနေမာနရတိပရနေမိတဝတဝတိတဲ့နတ်ပြည်က6ထပ်ရှိအဲ့ဒီနတ်ပြည်6ထပ်ထဲကပထမဆုံးနတ်ပြည်ဖြစ်တဲ့သတုမဟာရိနတ်ပြည်မှာသတုမဟာရိနတ်ပြည်ကတနေ့နဲ့တရက်ဟာလူပြည်မှာနှစ်ပေါင်း90ကြာတယ်လူပြည်ကနှစ်ပေါင်း90ဟာ စတုမဟာတဲ့နတ်ပြည်မှာကဲတဲ့ခမည်းကခမည်းမိတော်တဲ့အကြောင်းအင်မတန်မှရှိကျူတာပဲတဲ့ခမည်းမိကာယိခဝေရလာဆုခိုင်းသားမအောင်နဲ့ဆုခိုင်းသားမအောင်ဆိုတော့အဆုခိုင်းတာပေါ့လေငါမိကာယိခဝေဆုလိုက်သားလို့ဆိုပြောတာပေါ့ပြောတဲ့အခါတော့အဲ့ဒီမိတွေကဆိုတယ်တဲ့ကာကြီးလို့ဆိုလိုက်တယ်ကာကြီးလို့ဆိုပြီးတဲ့အခါတော့အဘ ကာရစ်ပြီးတော့ဘာတော့လို့မိရတယ်အာငါမိကာရစ်ပြီးတော့ခါဝေးပေါ်ငါမိရတယ်ခါဝေးလို့ဆိုလိုက်တယ်ခါဝေးလဲဆိုပြီးအဘခါဝေးပြီးတော့ဘာတော့ခါဝေးပြီးတော့ဂန်းငယ်ပေါ်ငါမိရမောဂန်းငယ်လည်းထောက်ပြရအဲ့ဒီလိုနဲ့အာအတိထောက်ပြရတယ်ဟုတ်လားဂန်းငယ်ကာကြီးငါအကုန်လုံးတစ်လုံးမကြဘူးထောက်ပြရတယ်သူပြီးတော်တဲ့အကြောင်းကြွားလာခုလည်းရွှေတောင်ကယောဂီတွေတော်ပါလေလို့ကြွားလို့မရဘူးနော်ကြပြောပါအောင်နတ်ပြည်၆ထပ် စတုမဟာရိတော့နှက်ပြီး၆ထက်မိုးကသဘောကျလားမသိဘူးခုကြွားလာရင်နော်တိတ်ရနေပြီးကြွားလာရင်မိုးကသဘောကျတယ်နဲ့တူတယ်အားပြီးတဲ့ယောဂီတွေကိုကဲလျှောက်ပြောနေတာဘယ်ရောက်သွားပြီတော့ကဲနတ်ပြည်6တက်မှာသတုမဟာရဏတ်ပြည်ဆိုတာရှိတယ်တဲ့အဲ့ဒီသတုမဟာရဏတ်ပြည်ကတနေ့နဲ့တရက်ဟာတညနဲ့တရက်ပေါ့လေ တညနဲ့တနေ့တာဟာဒုတိယနှစ်90တဲ့တာဝရိန္ဒနတ်ပြည်ကတနေ့နဲ့တညဟာဒုတိယနှစ်တရားတဲ့တာဝရိန္ဒပြီးတော့ယာမနတ်ပြည်အဲဒီယာမနတ်ပြည်ကတနေ့နဲ့တညဟာလူပြည်မှာနှစ်ပေါင်း200ရှိတယ်တခါတုတိတာတုတိတာနတ်ပြည်ရဲ့ တနေ့နဲ့တညဟာလူပြည်ဟာနှစ်ပေါင်း400ရှိတယ်တဲ့ယာမာတုတိတာနေမာနရတိတဲ့နေမာနရတိနတ်ပြည်ရဲ့တနေ့နဲ့တညဟာလူပြည်ဟာနှစ်ပေါင်း800ရှိတယ်ကဲအထက်ဆုံးဖြစ်တဲ့နတ်ပြည်ဖြစ်တဲ့ပရဏိမိတဝတ်ဝတ္တဝတ္တိနတ်ပြည်အဲ့ဒီနတ်ပြည်မှာနတ်ပြည်ကတနေ့နဲ့ တညဟာလူပြည်ကနှစ်ပေါင်း1600ကြာတယ်တဲ့အဲ့ဒီတော့လူတွေဟာဘလောက်ပဲအသက်ရှည်ရှည်နတ်ပြည်ကနတ်တရဲ့အမြင်နဲ့ကြည့်လိုက်လို့ရှိရင်လူတွေဟာအမတန်မှအသက်တိုးတာပဲအမတန်မှတနာစရာကောင်းတာပဲခုပဲမွေးခုပဲသေးအမတန်မှတနာစရာကောင်းတာပဲဆိုပြီးတော့နတ်တွေကလည်းလူတွေကိုကြည့်ပြီးတော့တနာကြ တခါနတ်တွေကိုကြည့်ပြီးတော့ဗြမာတွေကပြန်တနာတယ်တဲ့ဗြမာပြည်မှာကနှစ်ပေါင်းသူကကဘာနဲ့ချီပြီးတော့ကဘာဆယ်ကဘာတချို့ရှိတယ်တချို့ယာနဲ့ချီပြီးတော့ရှိတယ်ကဘာပေါင်းယာနဲ့ချီပြီးရှိတယ်တချို့ကကဘာပေါင်းထောင်နဲ့ချီတယ်တချို့ကကဘာပေါင်းတောင်းနဲ့ချီပြီးတော့အသက်ရှိတယ်အဲ့ဒီဗြမာတွေရဲ့အမြင်နဲ့ကြည့်လိုက်လို့ရှိရင်နတ်ပြည်ကလည်းပဲ ဩနတ်တွေဟာအမတန်မှအသက်တူတာပဲခုပဲမွေးလာလိုက်ပြန်ပြီခုပဲသေးသွားပြန်ပြီဆိုပြီးတော့နတ်တွေကိုကြည့်ပြန်လို့ရှိရင်လည်းပဲနတ်တွေဟာတနာစရာဖြစ်နေပြန်တယ်တဲ့ဗြမာတွေကကြည့်လိုက်လို့ရှိရင်နတ်တွေရောလူတွေရောဗြမာတွေရဲ့အမြင်မှကြည့်လိုက်လို့ရှိရင်အမတန်အသက်တူတာပဲခုပဲမွေးလာပြီခုပဲသေးပြန်ပြီအမတန်မှတနာစရာကောင်းတာပဲဆိုပြီးတော့ဗြမာတယောက်ကလူတွေနတ်တွေကိုကြည့်ပြီးတော့တနာနေတယ် တနာပြီးတော့သူတို့နတ်ပြည်သူတို့ဗြဟ္မပြည်မှာကတော့အသက်ကရှည်တာကိုအဲ့တော့ဒီလူတွေနတ်တွေအသက်ရှည်ပြီးတော့ချမ်းချမ်းသာသာနဲ့နေနိုင်ဖို့ရာအရေးကြီးတယ်အဲ့ဒီတော့ငါရဲ့အမြင်ကိုငါမြတ်စွာဘုရားထံသွားပြီးတော့လျှောက်ထားမှာပဲဆိုပြီးတော့သူကအဲ့ဒီလိုရည်ရွယ်ချက်နဲ့မြတ်စွာဘုရားကြီးရောက်ခဲ့ပါတယ်တဲ့မြတ်စွာဘုရားကိုသူကဂါထာနဲ့လျှောက်ပါတယ် တတိယဝိယဩမထောတရှမာနောဝမတ္တကေကာမရာဂဗဟာနာယတတောဘိက္ခုပရိပစီတတိယလမ္မာကြီးဖြင့်ဩမထောဝိယရင်ဝ၌အစုခံရသူကဲ့သို့၎င်းဝါရင်ဝ၌လမ္မာကြီးအစုခံရသူသည်ထိုလမ္မာကြီးကိုဆွဲနှုတ်ဖို့ရာတုတ်တုတ်လျင်စွာအထုတ်ရတကဲ့သို့၎င်းမတ္တကေဥထိတ်၌ တရှမနောဝမိလောင်ခံရသူကဲ့သို့၎င်းဝါမိလောင်ခံရသောသူသည်ထိုမိကိုတုတ်တုတ်လျင်စွာညှိမ့်တတ်ရတကဲ့သို့၎င်းဘေကုတန္တရာဘေကိုကြောက်လန့်သောယောဂီပုဂ္ဂိုလ်သည်ကာမရာဂဗဟာနာယကာမရာဂကိုတန်တရားဖြင့်ပယ်ရှားခြင်းဟာသတ္တောအမှတ်ရလျက်ပြိပစေတုတ်တုလျင်စွာအာထုတ်ရာ၏မြတ်စွာဘုရားကိုအဲ့ဒီဂါထာနဲ့ ယမတဥကလာပြီးလျှောက်ပါတယ်တဲ့အဲ့ဒီဂါထာရဲ့အဓိပ္ပာယ်ကမြတ်စွာဘုရားဟောဒီလောကတတ္တဝါတွေဟာကာမဂုဏ်တွေပေါ်မှာတတ်မဲ့နေကြတဲ့ကာမရာဂတွေဖြစ်နေကြပါတယ်တဲ့အဲ့ဒီကာမရာဂတွေကိုပယ်ရှားဖို့ရဇန်တရားနဲ့ပယ်ရှားနိုင်ဖို့ရအတွက်သတိထားပြီးတော့ကြိုးစားအားထုတ်သင်ကြပါတယ်ဘုရားဘလောက်အထိအရေးကြီးဆုံးဆိုလို့ရှိရင်တဲ့ဥပမာနဲ့သူကလျှောက်ထားတယ်ရင်ဝမှာတဲ့ လှန်အစူးခံရတယ်လှန်နဲ့ထိုးလို့မို့ရင်ဝမှာလှန်နဲ့အထိုးခံရလို့မိမိရဲ့ရင်မိမိရဲ့ရင်ပတ်ထဲမှာလှန်ကြီးစူးဝင်သွားတယ်အဲ့ဒီစူးဝင်ခံသွားတဲ့လှန်စူးခံနေရတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလှန်ကိုညံညံဆွဲနှုတ်ပြီးတော့အဲ့ဒီလှန်ရဲ့ဒဏ်ရာတန်ကျက်တွေဆေးမြန်မြန်ကုကိုအမတန်အရေးကြီးတာပဲတဲ့နောက်ဥပမာတစ်မျိုးကတော့ခေါင်းကိုမီးလောင်ခံရတဲ့သူဟာအဲ့ဒီလောင်နေတဲ့မီးကိုအရေးတကြီးရေးကြီးတုတ်ပြ အစောတလည်းရင်ငြိမ့်သက်ဖို့အရေးကြီးတယ်လို့ပါပဲဗျာတဲ့ဒီတတ္တဝါတွေမှာလူတွေရောနတ်တွေရောတတ္တဝါတွေမှာအစင်ကောင်းလေးတွေကို မြင်တဲ့အခါตายရတဲ့လောဘကာမရာကအတန်ကောင်းလေးတွေကြားတဲ့အခါตายရတဲ့တဏှာလောဘအနံကောင်းလေးတွေနန်းရှူရတဲ့အခါตายရတဲ့တဏှာလောဘအစာကောင်းလေးတွေစားတဲ့အခါตายရတဲ့တဏှာလောဘအတွေ့အထိကောင်းလေးတွေကိုတွေ့ကြည့်တဲ့အခါตายရတဲ့တဏှာလောဘကာမရာကကာမဂုဏ်၅ပါး အာယုံတရားတွေကိုตาယာမမောနေတဲ့အဲ့ဒီတရားတွေကိုတဲ့ကာမရာဂကိုဇန်တရားနဲ့ပယ်ရှားဖို့ရအမတန်မှအရေးကြီးပါတယ်ဗျာအရေးတကြီးတတိချရာထားပြီးတော့ကြိုးစားနေပါတယ်ဗျာလို့အဲ့ဒီလိုမြတ်စွာဘုရားကိုဇမာကဇမာတပုကသူ့ရဲ့အမြင်နဲ့လာပြီးတော့လျှောက်ပါတယ်ဇမာတွေဆိုတာကအဲ့ဒီကာမရာဂတွေကင်းနေတယ်ကာမရာဂတွေကင်းနေတယ်သူတို့မှာအသက်တွေကကဘာနဲ့ချီးပြီးတော့အသက်တွေကရှည်တယ် အဲ့ဒီလိုလူတွေနဲ့တွေကိုလည်းပဲသူ့လိုပဲအသက်တွေရှည်ပြီးတော့ချမ်းချမ်းသာသာနဲ့နေစေခြင်းနဲ့သူ့ရဲ့စေရနာပါပဲဗြဟ္မာအဲ့ဒီဗြဟ္မာရဲ့စေရနာပါပဲသူကလူတွေမွေးလိုက်သေးလိုက်မွေးလိုက်သေးလိုက်နဲ့ဒုက္ခရောက်နေတာကိုသူမမြင်ရရှာမကြည့်ရရှာဘူးဒါကြောင့်သူ့အမြင်ကိုမြတ်စွာဘုရားလာလျှောက်လာလျှောက်တဲ့အခါရောက်တော့မြတ်စွာဘုရားကသူအမြင်ဟာမပြည့်စုံသေးလို့မို့မြတ်စွာဘုရားက ပြင်းပြီးတော့မြတ်စွာဘုရားကပြန်ပြီးအမိန့်ရှိတယ်ပြည့်စုံတဲ့အဖြေကိုမြတ်စွာဘုရားကအမိန့်ရှိလိုက်တတ္တယဝိယဩမထောတရှမာနောဝမတ္တကေသက္ကာယဒိဋ္ဌိပဟာနာယသတောဘိက္ခုပရိပစီမြတ်စွာဘုရားကအဲ့ဒီဂါထာပါဠိပြန်ပြီးတော့အမိန့်ရှိအဲ့ဒီဂါထာရဲ့အဓိပ္ပာယ်ကတတိယလမ္မာကြီးဖြင့်ဩမထောဝိယယင်ဝ၌အစုခံရသူကဲ့သို့၎င်း ဝါရင်ဝါ၌လှန်စုခံရသောသူသည်ထိုလံကိုတုတ်တုတ်လျင်စွာဆွဲနှုတ်ရတကဲ့သို့၎င်းမတ်တကေဥထိတ်၌တရှမာနောဝမီးလောင်ခံရသူကဲ့သို့၎င်းဝါမီးလောင်ခံရသောသူသည်ထိုမီးကိုညှိမ့်သက်ဖို့ရတုတ်တုတ်လျင်စွာအထုတ်ရတကဲ့သို့၎င်းဘေကုတန္တရာဘေကိုရှုမြင်၍တန္တရာ မှလွတ်မြောက်ရန်ကြိုးစားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်သက်ကာယဒိဋ္ဌိဗဟာနာယသက်ကာယဒိဋ္ဌိကိုပယ်ရှားဖို့ရာတတော်အမှတ်ရလျက်ပြိပစေတုတ်တုတ်လျင်စွာအားထုတ်ရာ၏မြတ်စွာဘုရားကပြန်ပြီးတော့အမိန့်ရှိတယ်ဇမကတော့သူ့အမြင်ကကာမရာကပယ်ရှားဖို့အရေးကြီးတယ်လို့အဲ့ဒီလိုသူကဇမမင်းကလျှောက်ပါတယ်ဇမတူက မြတ်စွာဘုရားကတော့အဲ့ဒီလိုမဟုတ်ဘူးတဲ့သက်ကာယဒိဋ္ဌိကိုပယ်ရှားဖို့အရေးကြီးတယ်တဲ့ဥပမာကတော့ခုနဗြမာမင်းလျှောက်တဲ့ဥပမာပါဥပမာနှမျိုးပါပဲရှင်ဝကိုလှမ်းစုခံရတဲ့သူကအဲ့ဒီလှမ်းကို အရေးတကြီးဆွဲနှုတ်ရပါမယ်ဒဏ်ရာကိုလည်းယောဂါကိုလည်းပဲကုသရပါမယ်အရေးတကြီးကုသရပါမယ်တဲ့မိလောင်ခံရတဲ့ပုဂ္ဂိုလ်ဟာခေါင်းကိုမိလောင်ခံရတဲ့သူဟာအဲ့ဒီလောင်နေတဲ့မိကိုအရေးတကြီး ငြိမ့်သက်ဖို့ရကြိုးစားရပါတယ်တဲ့အဲ့ဒီလိုပါပဲတတ္တဝါတွေတဏ္ဍာမှာလူတွေရောနတ်တွေရောမြမာတွေရောတတ္တဝါအလုံးရှိရှိသမျှ30ဘုံတတ္တဝါအလုံးမှာသက်ကာယဒိဋ္ဌိတဲ့အမြင်မှားအဲ့ဒီအမြင်မှားတတ္တဝါတွေရဲ့တန်တန်ကနေပြီးတော့ဆွဲထုတ်ဖို့အရေးကြီးတယ်တဲ့ဘယ်လိုဆွဲထုတ်ရမလို့ဆိုတော့သတ္တအမှတ်ရလျက် ရိပစီတုတ်တုတ်လျင်စွာအာထုတ်ရာဤတဲ့ခုနကလှန်အစုခံရတဲ့ပုဂ္ဂိုလ်ဒီလှန်ကဘသူပြစ်တာလဲဘာအမျိုးအစားလဲဘယ်အရက်ကလာတာလဲဒါလို့မစုံစမ်းနေနိုင်ဘူးသူကအဲ့လိုအချိန်ဖြုတ်မနေနိုင်ဘူးအဲ့ဒီခုနကသူ့ရင်ထဲမှာသူ့ဝင်နေတဲ့လှန်ကိုဆွဲထုတ်ဖို့ကအရေးအကြီးဆုံးပဲတဲ့မိလောင်နေပြီဟာငါဒီမိကဘသူကလာချို့တာလဲဘယ်လိုမိလဲစသဖြင့်ဒါလို့လဲလျှောက်ပြီးတော့စုံစမ်းနေဖို့မလိုတော့ဘူးတဲ့ ဒီမိကိုပဲညှင်းဖို့ပဲအရေးတကြီးလိုအပ်တော့တယ်သက်ကာယဒိဋ္ဌိပယ်ရှားဖို့ရာဆိုတာကတော့အဲ့ဒီလှန်နှုတ်တာတဲ့အဲ့ဒီမိငိမ့်တတ်တာတဲ့တောင်မှ ပိုပြီးအရေးတကြီးကြိုးစားသင့်ပါတယ်တဲ့ဒီတော့သက်ကာယဒိဋ္ဌိဟာမိမိတို့တဏ္ဏကပယ်ရှားနိုင်ဖို့ရာအတွက်အရေးကြီးတယ်တဲ့သက်ကာယဒိဋ္ဌိပယ်ရှားဖို့ငါဆွဲပေါ့လေသက်ကာယဒိဋ္ဌိဆိုတာငါဆွဲကိုပယ်ရှားနိုင်ဖို့အတွက်အရေးကြီးတယ် သက္ကာယဒိဋ္ဌိဆိုတာယောဂီတွေနာဘူးကြပါတယ်မှတ်ဘူးကြပါလိမ့်မယ်အဲသက္ကာယဒိဋ္ဌိအတိပ္ပယ်နားလည်ပြီးသားလည်းဖြစ်ခြင်းဖြစ်ပါလိမ့်မယ်အကယ်၍နားလည်ပြီးသားဖြစ်လို့ရှိရင်လည်းပဲပူပြီးတော့ရှင်းလင်းသွားအောင်သက္ကာယဒိဋ္ဌိအတိပ္ပယ်ကိုလည်းပဲနားလည်ဖို့လိုပါသေးတယ်ဒီတရားအထုတ်တယ်ဆိုတာဒီဝန်ဆောင်တန်ဃာတော်တွေထဲမှာဘုန်းတော်ကြီးတစ်ပါးရှိတယ် ုန်းတော်ကြီးဥပင်ငိန်တာတဲ့သူကပုံလိုပတ်စာလေးတွေနဲ့ပြောတတ်တယ်တရားထုတ်တယ်ဆိုတာတဲ့သံဝေကအကြောက်တရားပါမှာတဲ့ဟုတ်တယ်မဟာကဏ္ဍဆရာတော်ဘုရားကြီးကလည်းမရဗုဒ္ဓပြောမဟာကဏ္ဍဆရာတော်ကြီးဆိုတာရှိခဲ့တယ်အမတန်မှသိကံကောင်းပါတယ်မရဗုဒ္ဓမဟာကဏ္ဍကိုကြောင်းတိုင်းဆိုတာရှိအဲ့ဒီဆရာတော်ကြီးအမိတ်ရှိခဲ့တဲ့ဇကားကတော့ တန်ဝေကမပါရင် တရားမရှာနဲ့တန်ဝေကဆိုတာက ထိတ်လန့်တုံလှုပ်တဲ့သဘောအဲ့ဒီတန်ဝေကမပါရင်တရားမရှာနဲ့အဲ့ဒီဒီရွှေတန်ကုန်းသာသနာ့ရိပ်သာကဘုန်းကြီးဥပယင်တာကတော့အကြောက်မပါလို့ရှိရင်တရားရဖို့မလွယ်ဘူးတဲ့သူကအဲ့ဒီလိုပြောတယ်အဲ့ဒီလိုပြောပြီးတော့သူကပုံလေးတစ်ခုပြောတယ် လွန်လွန်းတယ်တော့မန်းရွှေသက်တော်တဲ့ကြားဘူးသလားတဲ့သူမေးတယ်အဲ့ဒီစကားလေးတော့ကြားဘူးပါတယ်လို့အဲ့ဒီသကပုံလေးရဲ့အတိတ်ပဲတော့နားတော်မလဲဘူးလို့ဘယ်လိုတော့လို့ရှင်ဖျားမရှိပါအောင်လို့သူ့ကိုလျှောက်တော့ဒီလိုတဲ့အဲ့ဒီသကလုံးလေးရဲ့အတိတ်ပဲကအညာမှာအဲ့ဒီဘုန်းကြီးကလည်းအညာကသူကမုံရွာဘက်ကခုတရားဟောတဲ့ဘုန်းကြီးကလည်းပဲမုံရွာနေသားဆိုတော့နေသားရင်တော့တူတာပေါ့လေအညာသားရင်တူတာပေါ့ပြီးတော့အညာသဘာဝလေးနားလည်တာပေါ့ အညာမှာသူကရွှေဆက်တော်ဘုရားဆိုတာမင်းဘူးရွှေဆက်တော်ဘုရားဆိုတာရှိအဲ့ဒီရွှေဆက်တော်ဘုရားအမတန်ရောက်တော့မရောက်ဘူးပါဘူးအမတန်မှသူကဘုရားပွဲတော်ဆိုရင်ကြီးကျယ်တယ်အဲ့ဒီဘုရားပွဲတော်မှာသူကအညာမှာဈေးတယ်ရှိဈေးတယ်ဆိုတာသူကထမ်းဖို့နဲ့ထမ်းတယ်ထမ်းဖို့နဲ့ထမ်းပြီးတော့ထမ်းဖို့ရှိရဲ့ရှေ့ပြားကလည်းပဲသူကအဲ့ဒီမှာပစ္စည်းတွေနဲ့ဟိုဆိုင်းပေါ့လေချင်းကြီးဆိုင်းဆွဲပြီးတော့သူက ရှေ့မှာတစ်လုံးနောက်မှာတစ်လုံးအလဲကနေထမ်းပြီးတော့အဲ့ဒီမှာပစ္စည်းလေးတွေသူရောင်းမဲ့ပစ္စည်းလေးတွေတိုလီမိုးသားပစ္စည်းတွေအကုန်ထည့်ပြီးတော့သူကဈေးရောက်တာကိုအဲ့ဒီအထမ်းဈေးတယ်ပေါ့အဲ့ဒီအထမ်းဈေးတယ်3ရောက်တဲ့ရွှေဆက်တော်ဘုရားလာပြီးတော့ဈေးရောက်ညရွှေဆက်တော်ဘုရားနဲ့သူတို့ရွာကလည်းတော်တော်ဝေးတယ်တော်တော်ဝေးတယ်ဆိုတော့သူတို့ကပြန်ရအောင်မှာကိုခြေချင်းလျှောက်ပြီးပြန်မှာ ခြေရင်လျှောက်ပြီးပြန်မှာဆိုတော့သူကရွာလှမ်းကြည့်လိုက်အဝေးကြီးသူကဝေးနေသေးတာကိုသူပြန်မဲ့ခီးမှာစိတ်ကစောနေတာမြန်မြန်ရောက်ချင်းနေတာသူတို့ရွာကိုသူတို့ဈေးကရောက်နေပြီရောက်ပြီးတဲ့အခါတော့အဲ့မှာရွှေဆက်တော်ဘုရားကိုသူတို့ဆူတောင်းတယ်တဲ့ကြော့ပြီးတော့ရွှေဆက်တော်မြတ်စွာဘုရားတဲ့တပည့်တော်တို့တပည့်တော်တို့ရွာကိုမြန်မြန်ရောက်အောင်မဆာကူညီတော်မူပါဘုရားလို့ဒီလိုသူတို့စောင့်ရှောက်တော်မူပါဘုရားလို့အဲ့ဒီလိုသူတို့ဆူတောင်းတယ်ကြော့တယ် တော့ပြီးတော့ရွာပြန်သွားကြတာပေါ့လေအထမ်းလေးထမ်းပြီးတော့၃ယောက်သားပြန်သွားကြပြန်သွားလို့နည်းနည်းလေးလည်းသွားလိုက်တယ်ဆိုရင်တောအုပ်ကြီးကရှိတာကိုအဲ့မှာတောအုပ်တွေရှိတယ်တဲ့အဲ့တောအုပ်ထဲကကြားတကောင်ကနေပြီးအဲ့ဒီလူ၃ယောက်အတန်ဟိမ့်ပြီးတော့ဒီကလည်းနောက်ကလိုက်တယ်ဆိုပဲလိုက်တဲ့အခါတော့ပြေးရပြီကိုခြေဘွားနဲ့တင်မတသားလေးကြောင်ပြေးရတဲ့အခါကျ လှုပ်ချတင်ရတာဘယ်မှလက်မကြည့်နိုင်ဘူးတခါတည်းပြေးပြေးပြေးပြေးပြေးနဲ့တခါတည်းဒီဝါပြီးဒီဝါဒီဝါပြီးဒီဝါကြောပေါ့တနေရာပြီးတနေရာပေါ့ဒီရွာတွေရွာတွေကလမ်းမှာတိတ်မရှိဘူးတဲ့လိုက်တာပြေးအဲသူတို့ရွာကိုအဝေးကြီးရှိတဲ့သူတို့ရွာရွာနာလည်းရောက်မှာပဲသူတို့ပြန်ပြီးတော့ကြည့်လိုက်ပြန်ပြီးကြည့်လိုက်တယ်တဲ့ပြန်ပြီးကြည့်လိုက်တဲ့အခါတော့နောက်ကကြားလည်းမပါလာတော့အဲ့ဒီမှာသူတို့ကလည်းဟောဟဲဟောဟဲနဲ့ဖြစ်နေပြီအဲ့ဒီအချိန်ခါမှာ အဲ့ဒီလူ၃ယောက်ကနေပြီးတော့တပြိုင်တည်းသူတို့ပါဇက်ကအတန်တတန်စီအတူတူညီလူညာလူထွက်လာတယ်သူတို့ရဲ့ပါဇက်တဲ့ကညီလူညာလူထွက်လာတဲ့အတန်ကဘာလို့ဆိုတော့လွန်လွန်းနေတော့မန်းရွှေသက်တော်လို့သူတို့ကပြောကြတယ်နားလည်လားအဲသူတို့ကမောလာပြီလေဟောဟဲဟောဟဲနဲ့ဖြစ်နေတာသူတို့ကဘုရားကိုဆူတောင်းနေတာဟိုတပည့်တို့ရွာမြင်းမြန်ရောက်ပါလို့ဤဆိုပြီးသူတို့ကဆူတောင်းနေတာအဲ့ဒီဆူတောင်းကဟိုကြားဝင်းကယ်လိုက်တာဟုတ် ဝင်ကြလိုက်တဲ့အခါတော့မြန်မြန်ရောက်သွားတာကိုအဲ့ဒါရွှေရွှေသက်တော်ဘုရားကသူကလွန်လွန်းနေတော့မန်းရွှေသက်တော်ဆိုတာအဲ့ဒီလိုဆိုလိုပါတယ်လို့အဲ့ဒီဘုန်းကြီးပညာနာအမိန့်ရှိအမိန့်ရှိတော့တရားရှာတဲ့အခါမှာလေတန်ဝေကမပါဘူးဆိုလို့ရှိရင်အကြောက်တရားမပါဘူးဆိုရင်တန်ဝေကဆိုတာသူကထိတ်လန့်ကြောက်လန့်နဲ့သီရိနဲ့တကွဖြစ်တဲ့ဉာဏ်ကိုတန်ဝေကလို့ခေါ်တယ်တဲ့အဲ့ဒီတန်ဝေကမပါဘူးဆိုလို့ရှိရင်တရားရှာတဲ့နေရာမှာ တတ္တဝါတွေတဲ့လူတွေတရားရှာတဲ့နေရာမှာတရားကိုလေးလေးစားစားမလုပ်ကြဘူးတဲ့အဲ့ဒီဘုန်းကြီးဥပညာယောဂီတယောက်တွေ့တာကိုယောဂီတယောက်ကသူအမတ်ကတိတ်မပါဘူးတိတ်တော့လည်းမကြပါဘူးယောဂီကအဲ့ဒီပြန်မဲ့နေယောဂီအဲ့ဒီယောဂီပြန်မဲ့နေအဲ့ဒီယောဂီတခါကြီးကဘုံလေးလိုက်ဒီလေးလိုက်အမတ်ကမပါဘူးကြည့်နေတာအဲသူအဲ့ဒီယောဂီကိုကြည့်ပြီးတော့မှတ်ချက်ချတာအဲ့တော့ယောဂီတို့ခုဒီမှာတရားလာအထုတ်ကြတယ်အဲတရားလာအထုတ်ကြတဲ့အခါမှာ တံဝေကနဲ့တရားအထုတ်တယ်ဆိုလို့ရှိရင်အမတန်မှခီးရောက်တယ်ဒါကြောင့်တံဝေကဖြစ်ဖို့ရာဆိုပြီးတော့တံဝေကဖြစ်ခြင်းရဲ့အကြောင်း၈ပါးရှိတယ်အဲ့ဒီ၈ပါးကိုမရဝရမြို့မဟာကဏ္ဍကိုဆရာတော်ကြီးကလင်္ကာလေးရေးထားတာအမိဝမ်းကောင်းဆယ်လညောင်းမြအောင်ခရခြေတီတန်ဒီနှင့် လူပြေလူရွာရောက်ပြန်မှလဲဥနာသေးရေးဒုက္ခဘေးကြောင့်စိတ်အေးကိုခိုင်မနေနိုင်ကြဆိုင်ဆိုင်ဒုက္ခခံပြီးမှလဲများလာပေရွာရောက်ကြရှာ၏အတိတာရှိဤဝဘေးနှင့်နောင်ရေးနာကဒုက္ခထက်လေမပြတ်ခုခါဖြစ်တုံးမှလဲအစာရှာရထိုဒုက္ခကြောင့်နိညာမဟုကိုစိတ်ပူ၍ သူသူငါငါမတက်တာသည်ရှစ်ပြာတန်ဝေရာကြောင်းသည်တန်ဝေကရဖို့ရာအတွက်တန်ဝေကဖြစ်ဖို့ရာအကြောင်းတရား၈ပါးကိုမာခဏောင်ဆရာတော်ဘုရားကြီးကလင်္ကာလုပ်ပြီးတော့သိထားခဲ့အမိဝမ်းကောင်းဆယ်လညောင်းမြအောင်ခရခြေတီတန်ဒီနေပြန်ပြီးတော့ဟောဒီယောဂီသူတော်စင်တွေကိုယ့်ရဲ့ဘဝအစကစပြီးတော့ပြန်ပြီးတွေးလိုက်လို့ရှိရင်တန်ဝေကရစရာတွေအများကြီးပဲ တန်ဝေကမရရင်သာမရမယ်ရစရာတွေကတော့အများကြီးကိုယ့်ရဲ့ဘဝကိုတွေ့ကြုံခဲ့ရတာတွေကိုရင်ဆိုင်ခဲ့ရတဲ့တန်ဝေကရစရာတွေအများကြီးအဲ့ဒီထဲမှာနံပါတ်1တန်ဝေကရစရာကဘာလဲဆိုတော့အမိဝမ်းကောင်းဆဲလညောင်းမြအောင်ခရခြေတီတန်ဒီနီမိခင်ရဲ့ဝမ်းထဲမှာတဲ့ဆဲလနေခဲ့ရအဲ့ဒီဆဲလနေခဲ့တဲ့အခါမှာဘယ်လိုနေရသလဲဆိုတော့အဲ့ဒီအမိဝမ်းကောင်းထဲမှာနေခဲ့ရတဲ့အခါမှာ တံဝေကရစရာပါပဲကိုဘဝကိုပြန်တွေးကြည့်လို့ရှိဘယ်လိုတော့ဆိုတော့သာသစ်စာကျက်အောက်ထက်ဝင်းရံပုံနှံညီလောင်းကျင်းမြောင်းမဲမိုက်မိဝမ်းတိုက်ဝဲပင်၌လောက်လို့ကြောက်ကိုဝမ်းပြူဒုနကူကြဥကောင်းထားလျက်မေးပြလက်ဆုပ်သင်းငုတ်တို့မာမြောက်အိုကုတ်တိနယ်မလုံမရှက်သေးတော့လက်ဝဲစိတ်တငယ်လူအလံပဲမိမွေးငယ်ချိတို့ အမိသက္ခပူအေးစားလဲကိုသာဆက်ဆက်တက်ပြဒစေဆယ်လနေ၍လေကံမဇဥဆောက်ချသာမေဝတုရောက်တန်ကောက်ပေါက်မှဆွဲမြောက်ဆင်းပြောင်းတန်တောင်ချိတ်ခြေပုံနေရီကပြင်တို့ကြလဲအစွာတိဟံကြည်ပြန်ဒုက္ခပြင်းများစွာသည်လက်စဇာတိမူရင်းသည် အမိဝမ်းထဲမှာကိုကနေခဲ့ရတယ်ဒုက္ခတွေမျိုးစုံခံခဲ့ရတယ်ဒါပေမဲ့ကိုကမမြင်နိုင်လို့မို့အဲ့ဒီဒုက္ခတွေပြန်ပြီးတော့မသိနိုင်ဒါပေမဲ့လို့စာတွေကပြောပြတယ်အဲ့ဒီပြောပြတဲ့စာတွေအရသိရပါတယ်ဘာလဲဆိုတော့စာသစ်စာကျက်အောက်ထက်ဝင်းရံမိခင်ရဲ့ဝမ်းထဲမှာတန်တေသားအဖြစ်နဲ့နေခဲ့ရခြင်းကကိုယ့်ရဲ့ခေါင်းပေါ်ကဘာရှိနေသလဲအစာသစ်အင်းကြီးရှိနေတယ်ကိုယ့်ရဲ့ခန္ဓာကိုယ်အောက်ကကို ခုပြီးတော့ထိုင်းနေရတဲ့ဟာကဘာလို့ဆိုတော့အစာဟောင်းအင်ကြီးတဲ့မိခင်ရဲ့အစာဟောင်းအင်ကြီးအစာသစ်အင်ကအပေါ်ကစာဟောင်းအင်ကအောက်ကစာသစ်စာကျက်အောက်ထက်ဝင်းရံပုံနံညှီလောင်းအထက်ကအစာသစ်ဒီကလည်းနံပါတယ်အောက်ကအစာဟောင်းဒီကလည်းနံပါတယ်အဲ့ဒီလိုအပုတ်ပုတ်ပြီးတော့နံပြီးတော့ညှီနေပြီးတော့ကျင်းမြောင်းမဲမိုက်မိဝမ်းတိုက်ဝဲနေရာလေးကကျင်းချင်းလို့ကိုနေခဲ့ရတဲ့နေရာလေးက ကျင်းချင်းလေးအင်မတန်မှမှောင်မဲပြီးတော့နေတယ်ဒါတွေဟာတွေးကြည့်ရင်အင်မတန်တန်ဝေကရစရာကောင်းတာပဲကျင်းမြောင်းမဲမိုက်မိဝမ်းတိုက်ဝဲဘင်၌လောက်လို့မစင်ထဲမှာရှိနေတဲ့လောက်ကောင်လေးလိုလိုပါပဲတဲ့အဲ့ဒီခုနမိခင်ရဲ့ဝမ်းထဲမှာနေခဲ့ရတဲ့မိမိရဲ့ဘဝဘင်၌လောက်လို့ကြောက်ကိုဝမ်းယူမိမိရဲ့ဝမ်းပိုက်ကလေးကဘယ်ဘက်တုံးဆိုဘယ်ဘက်လှည့်ထားတော့ခေါင်းလေးကဘယ်ဘက်လှည့်ထားတော့ဆိုတော့ မိခင်ရဲ့ကြောဘက်ကိုမျက်နာမူထားပါတယ်ကြောက်ကိုဝမ်းပြုဒူးနှစ်ခုကြားဥကောင်းထားလျက်ကိုဒူးလေးရဲ့နှစ်ခုအလဲမှာဥကောင်းကလေးကိုကိုကလေးထားပါတယ်ဒူးနှစ်ခုကြားဥကောင်းထားလျက်မေးပြားလက်ဆုပ်မိမိရဲ့မေးအဖျားလေးကိုလက်နှစ်ဖက်လေးနဲ့ထုတ်ပြီးတော့သင်းကုတ်တူမှာမြောက်ကိုကုတ်သိနေသင်းကုတ်တူပေါ်မှာတဲ့ဒီလိုမိုးရွာနေတဲ့အချိန်မြောက်ကလေးတကောင် ဒီမိုးရွာဟင်းလင်းပြင်ထဲမှာပေါ့လေတင့်ကုတ်လေးပေါ်မှာကုတ်ပြီးတော့နေသလိုပါပဲတဲ့တင့်ကုတ်တို့မှာမြောက်အိုကုတ်တိနဲ့မလုံမရှက်သေတော့လက်ဝဲစိတ်တငယ်လိုအဲ့ဒီအမိဝမ်းထဲမှာအဲ့ဒီလိုကုတ်ကုတ်ကလေးနေရတဲ့အချိန်ခါမှာအရင်ချီရင်မှုသမားအရက်မှုသမားတွေရဲ့လက်ထဲမှာရောက်နေတဲ့စိတ်တငယ်လေးလို့တဲ့ မလုံမရှက်သေးတော့လည်းဝဲစိတ်တငယ်လို့အလံပဲမိမွေငယ်ချီတို့အလံပဲရဲ့လက်ထဲမှာရောက်နေတဲ့မွေကလေးဟာအလံပဲမွေအလံပဲဆရာပြုသမျှနုရတဲ့ဘဝရောက်နေတဲ့မွေလေးလိုပါပဲတဲ့အလံပဲမိမွေငယ်ချီတို့အမိတခပူအေးစားလေကိုသာဆက်ဆက်မိခင်ကအပူလေးစားလိုက်ပြီဆိုလို့ရှိရင်လည်းပဲအဲ့ဒီတန်ဒီသားလေးဟာမိမိရဲ့ဘဝဟောယောဂီတွေတယောက်မကြံအဲ့ဒီဒုက္ခတွေခံခဲ့ရတာ မိခင်ကအပူစားလိုက်ပြီဆိုလို့ရှိရင်ဒီကရဲဆက်ဆက်တော့နာပါအဲပူပါတယ်တဲ့အပူတွေအဆက်တွေငန်းငန်းတွေမိခင်စားသမျှအစားအစာတွေကသူ့မှာလာပြီးတော့ဒုက္ခပေးနေတာပဲတဲ့ကိုယ်သားဆက်ဆက်တက်ပြတစီအသက်သေးမတက်ပါပဲခံစားရပါတယ်တဲ့တက်ပြတစီဆယ်လနေ၍မိခင်ဝမ်းထဲမှာတမနစ်လေးလားတလားလေးလားဆိုတော့တမနစ်လေးလားဆိုတော့ဒီလိုလည်းမဟုတ်သေးဘူးတဲ့တလားလေးလည်းမဟုတ်ဘူးတဲ့ဆယ်လကြအောင် အဲ့ဒီလိုဒုက္ခကြီးခံစားပြီးတော့ကျဉ်းချင်းမြောင်းမြောင်းနဲ့တခါတည်းအမတန်ဆိုးသွမ်းတဲ့နေရာလေးမှာနေခဲ့ရပါတယ်တဲ့ဆယ်လနေ၍လေကမ္မစဥဆောင်ချတာကမ္မစလေကနေပြီးတော့ဆယ်လပြည့်လို့တခါတည်းမွေးဖွားပွားမြင်တော့မယ်ဆိုလို့ရှိရင်အပြင်ကိုတွန်းထုတ်တဲ့အခါမှာလေကမ္မစဥဆောင်ချတာမဲ့ဝသူရောက်တန်ကောက်ပေါက်မှဆွဲမြောက်ဆင်ပြောင်းအမတန်ကျင်းမြောင်းတဲ့နေရာလေးကနေပြီးတော့ဆင်ကြီးကို နှံကောက်ပေါက်မှဆိုတော့တောပေါက်ကလေးရပါလေတောပေါက်ကလေးကနေဆင်ပြောင်ကြီးအမတန်ကြီးတဲ့ခန္ဓာကို ကြီးတဲ့ဆင်ပြောင်ကြီးကိုဆွဲလုပ်တဲ့အခါမှာအမတန်ခက်ခဲသလိုပါပဲတဲ့မိမိရဲ့အမိဝမ်းထဲကနေအပြင်ကိုကျွတ်ထွက်လာတဲ့အခါမှာအပြင်ရောက်လာတဲ့အခါမှာအမတန်ဆင်းရဲပါတယ်တဲ့တန်ကောက်ပေါက်ကလေးတွေကဆင်ကောင်းကြီးကိုဆွဲထုတ်ရတယ်လို့ခံစားတဲ့အခါမှာခံစားချက်တွေအမတန်ပြင်းထန်ပါတယ်ဆင်းရဲပါတယ်တဲ့မဲဝါတို့ရောက်တန်ကောက်ပေါက်မှဆွဲမြောက်ဆင်းပြောင်းတန်တောင်ကြိတ်ချီ တန်တောင်ကြီးနဲ့ကြိတ်ချေသလိုပဲကိုယ်မှခံစားရတယ်တန်တောင်ကြိတ်ချေပုံနေကြီးကအဲငရဲဘဝခံစားနေရတယ်လို့ပဲဒီလောက်လည်းပြင်းထန်ပါတယ်ပုံနေကြီးကပြင်တို့ကြလီအဆွတိဟံအဲအပြင်မိခင်ရဲ့ဝမ်းထဲကနေကျွတ်ပြီးတော့အပြင်ကိုရောက်သွားပြီဆိုလို့ရှိရင်လည်းပဲလေးတွေကတိုက်လက်နဲ့အဝတ်တင်းနဲ့ကိုင်းလက်တင်းနဲ့ကိုင်းအားလားအမတန်နုနယ်တဲ့ခန္ဓာကိုယ်မှာအမတန်ကြမ်းတဲ့အရာတွေနဲ့လာကင်တဲ့အခါမှာအဲ့နဲ့ဆွသလိုပဲတဲ့အမတန်မှပြင်းထန်တဲ့ ဒုက္ခဝေဒနာတွေခံစားရပါတယ်တဲ့အသဝတိဟံကြီးပြန်ဒုက္ခပြင်းများစွာသည်လက်ဆဇာတိမူရင်းဒီယောဂီတွေအဲ့ဒါတယောက်မကြမ်းအဲ့ဒီဒုက္ခတွေခံစားခဲ့ရအဲ့ဒီလိုခံစားခဲ့ရတဲ့ဘဝတွေကလည်းမရေမတွက်နိုင်တော့ဘူးနောက်လည်းဘလောက်ကြာအောင်ခံစားအောင် မသိသေးဘူးဘဝပေါင်းများစွာဘလောက်ခံစားအောင်မသိသေးဘူးအမတန်ဆင်းရဲတယ်အဲ့ဒီဆင်းရဲတွေကိုကြောက်ပြီးတော့ တာဝေကတွေရပြီးတော့တရားတွေဒီဆင်းရဲတွေကြောက်တရားကောင်းတယ်ဒီဆင်းရဲတွေကလွတ်အောင်လွတ်ရလွတ်ကြောင်းဖြစ်တယ်တရားကိုဖြင့်ငါတို့အားထုတ်နေတဲ့ဟောဒီတတိပဌာန်တရားကိုဖြင့်ကြိုးကြိုးစားစားအားထုတ်မှဖြစ်မယ်ဒီဆင်းရဲတွေကြောက်လို့ရှိရင်ဒီတရားကိုကြိုးစားအားထုတ်ရမယ်ဒါပဲလားဆိုတော့အမိဝမ်းကောင်းဆယ်လညောင်းမြအောင်ခေရခြေတီတန်တေနှင့်လူပြေလူရွာရောက်ပြန်ပါလေအိုနာသေးရေဒုက္ခဘေးကြောင့်စိတ်အေးကိုခိုင်မနေနိုင်ခဲ့ လူလောကရောက်လာပါပြီလူလောကရောက်လာတဲ့အခါရောက်တော့လည်းပဲအိုလာကြမယ်နားလာကြမယ်သေလာကြမယ်အိုရတဲ့ဒုက္ခလူတိုင်းတွေ့ရတယ်အသက်ကြီးလာလေဘိုးအိုရာဘိုးအိုလာလေအဲဒါတွေကအသက်ကြီးလာလို့ရှိရင် မျက်စိတွေကမုံလာပြီမူးလာပြီမေ့လာပြီမောလာပြီမှုံလာပြီအဲဒီမာယောဂါတွေသုံးနေအောင်ဖြစ်လာတယ် မျက်စိမုံလာပြီနားတွေကလည်းထိုင်လာပြီသွားတွေကလည်းကျိုးလာပြီဆန်တွေကလည်းဖြူလာပြီအရည်တွေကလည်းအကုန်တွန့်ခါတွေကလည်းကိုင်းခန္ဓာကိုယ်ကြီးကိုကဒီလိုသွားရင်လည်းသွားလို့မရကိုယ်စကားကိုလက်တွေကလည်းနားမထောင်တော့ဘူးခြေတွေကကိုယ်ခြေကိုယ်လက်တွေကလည်းနားမထောင်တော့ဘူးတုံတုံကြီးကြီးနဲ့အိုခြင်းဒုက္ခ ဒီဒုက္ခတွေကိုလည်းပဲတဲ့တိတိတာတာခံစားရတာနဲ့မတိမတာခံစားရတာယောဂီတွေလွန်ခဲ့တဲ့10နှစ်လောက်ကနဲ့အခု10နှစ်နဲ့မတူတော့ဘူး။အိုခြင်းတရားရဲ့ဝါမျိုးမှုကိုခံစားကြရ။နောင်လည်းပဲဆက်ဆက်ပြီးအိုးနေအောင်မှာပဲတဲ့။အဲ့တော့အိုခြင်းတရားဟာစဉ်းစားကြည့်သံဝေကရစရာကောင်းတယ်။ဒီနေရာမှာမဂရိဝဆိုတဲ့မင်းကြီးကတော့သူ့ရဲ့ကောင်းကသံပြူ တပင်ပေါက်တာနဲ့အဲ့ဒီသံဖြူတပင်ပေါက်တာကိုကြည်ပြီးတော့အကြီးကျယ်တံဝေကရပြီးတောထွက်ပြီးတရားတွေအားထုတ်တယ်တဲ့ယခုခေတ်ကာလလူတွေကတော့သံဖြူတွေပေါက်တယ်ဆေးတွေဆိုးကြတယ်အဲကာကွယ်ကြတာပေါ့လေကိုယ့်ကိုယ်ကိုငဲတယ်ထင်းကျင်တာကိုယ့်ကိုယ်ကိုလည်းထင်းကျင်တယ်သူများကလည်းအချင်းခံစေခြင်းနဲ့သူများထင်တာကိုလည်းခံယူခြင်းနဲ့အဲမကရိဝါကြီးရဲ့စိတ်ထားနဲ့တော့တခြားစီပေါ့လေတံဝေကယူရမှာပေါ့တံဝေကမယူနိုင်ရဘူး အဲမကရိဝမင်းကြီးကတော့ဆံဖြူတပင်ပေါက်တာနဲ့တံဝေကအကြီးကျယ်ရပြီးတော့တောထွက်ပြီးတော့တရားကျင့်ပါတယ်တဲ့အခုလောကလူတွေကတော့ဆံဖြူတကောင်လုံးဖြူဆံပင်အနဲ့တပင်နဲ့ကြံနေအစီတံဝေကတွေကမရဖြစ်နေကြတာ哦အဲ့တော့အိုလာလို့ရှိရင်အဲ့ဒီအိုခြင်းတရားဟာလည်းအမတန်တံဝေကရကြကောင်းတယ်ဒီဘဝလည်းအိုခဲ့ရပြီအိုနေကြပြီနောက်ဘဝလည်းဘလောက်အိုအောင်မှမသိဘူးအိုလာလို့ရှိရင်ဒုက္ခတွေက အိုတဲ့ဒုက္ခတွေကအိုတန်ခံနိုင်မှုဆိုတာမလွယ်ဘူးအိုလာတဲ့ကဒုက္ခမျိုးစုံခံစားရတဲ့သားတွေကလည်းကိုယ်စကားနားမထောင်သမီးတွေကလည်းစကားနားမထောင်မြေမြစ်တွေကလည်းကိုယ်ကိုယ်ကိုလူရမသွင်းကိုကဝိုင်းပဲဒီကဝိုင်းပဲအပေကံဘဝရောက်ဟောအဲ့ဒါတွေကလည်းအမတန်ခံရခဲ့တယ်အမတန်ဒုက္ခရောက်အဲ့ဒါအိုဒုက္ခတွေအိုတာကိုအကြောင်းပြုပြီးဒုက္ခတွေခံစားရတယ်ဒီဒုက္ခတွေလွတ်ဖို့ရအတွက်တရားကိုကြိုးစားအားထုတ်ရမယ်တဲ့။အိုနာတေရေဒုက္ခဘေးကြောင့်စိတ်အေးကိုခိုင်မနေနိုင်ခဲ့ အိုယုံနဲ့မကဘူးအိုလာလို့ရှိရင်သူ့ရဲ့အမတန်ရင်းနှီးတဲ့အရင်းနှီးဆုံးမိတ်ဆွေကြီးတယောက်ရှိတယ်။ဘာလဲဆိုတော့နာခြင်းတရား။အိုလာလို့ရှိရင်ယောဂါတွေကသုံးလာပြီ။အသက်ကြီးလာလေယောဂါတွေကများလာလေပဲဟိုကနာကြီးကနာဟိုယောဂါဖြစ်ဒီယောဂါဖြစ်။ယောဂါတွေအနည်းနဲ့အများကိုစီကိုစီခံစားကြဘူးပါလေ။မျက်စိနာတယ်သူကနာတယ်၊သွားနာတယ်သူကနာတယ်၊နားနာတယ်သူကနာတယ်၊မျက်စိနာတယ်သူကလည်းပဲဟာမျက်စိနာတာဟာအနာဆုံးပါပဲဆင်းရဲဆုံးပါပဲဒုက္ခရောက်ဆုံးပဲ။ နားနာတဲ့သူကလည်းဟာခမရနားမနာဘူးသေးလို့နားမကြိုက်ဘူးသေးလို့နားကြိုက်တာဒုက္ခအများဆုံးပဲစသဖြင့်ကိုခံစားတဲ့ဒုက္ခကိုအမတန်မှဆင်းရဲဆုံးလို့ထင်ရတယ်ကိုစီကိုစီဘယ်ယောဂမျိုးမဆိုမကောင်းယောဂဆိုတာဘယ်ယောဂမှမကောင်းဘူးနာကျင်တဲ့ဒုက္ခတွေခံစားရမယ်ဘသူမဆိုခံစားရမယ်ရှောင်ရင်လို့မရဘူးရှောင်ရှောင်လို့မရဘူးလူတကာခံစားကြအနည်းနဲ့အများပဲကွာတယ်တခါက ပဏိတာရမရွှေတန်ခွန်းသာသနာရေးဒါကျေးဇူးရှင်ဆရာတော်ကြီးနဲ့ဆေးရုံမှာတက်နေတယ်ဆရာတော်ကြီးတစ်ပါးကိုတွားပြီးမေးနှစ်ပါးတွားပြီးမေးတာပေါ့မေးတဲ့အခါတော့အဲ့ဒီဆရာတော်ကြီးကမကြပါဘူးတရက်နေ့လောက်နေပြီးပြန်တော်မူသွားကြတယ်အဲ့ဒီဆရာတော်ကြီးကစောစောပိုင်းကတော့သူကသူ့ကိုတပည့်တော်ဘသူတွေပါဖရားလာပါတယ်ဖရားဘသူပါဖရားလို့ရှောက်တယ်သတိမရဘူးတရားတွေရှောက်ဟောနေသူတရားတွေရှောက်ဟောပြီးတရားစကားတွေရှောက်ညွတ်နေသူတစ်ခါခဲ့ရတယ် အဲနောက်တော့သူအလုတ်ကျွေးပြုတဲ့ယဟန်လေးကအထိုင်ခံလိုက်ပြီးတော့တေချာကြည့်တာကိုကြည့်လိုက်တဲ့အခါတော့သူကအော်သိသွားပြီ။အော်တာမင်းကျော်ဟိုးတဲ့သူကသူစပြီးနှုတ်ဆက်တယ်။အော်သတိရသွားပြီ။ဘုန်းကြီးသတိရလာပြီ။ဟုတ်ပြီ။ဆရာတော်ကြီးလည်းပါတယ်ဘုရားလို့ခုဒီမှာဆရာတော်ကြီးရောဘုရားလို့ရှောက်တဲ့အခါတော့ဆရာတော်ကြီးကသူလက်အုပ်ချီတယ်။ဆရာတော်ကြီးနဲ့စကားနည်းနည်းပြောပြီးတော့သူကအာရပါရအဲ့ဒီဆရာတော်ကြီးကဆေးရုံမှာတက်နေတဲ့ဆရာတော်ကြီးကပြောချင်ချာတာကိုပြောတယ်။အာရပါရ ပြောပြီးတော့သူကမိခွန်းတစ်ခုမေးတယ်သူကဘာမေးလဲဆိုတော့သာမဏေကျော်တဲ့ဒုက္ခဆိုတာနားလည်ရလားတဲ့ဩဒုက္ခဆိုတာနားလည်ရလားဆိုတော့စိတ်ထဲမှာဆန့်သွားတာပေါ့လေဒုက္ခဘာနားမလဲစရာရှိလဲပေါ့စိတ်ထဲကသူကဆရာတော်ကြီးကမေးတယ်သူကဒုက္ခဆိုတာနားလည်ရလားအဲ့တော့ပြန်ဖြေရတာပေါ့လေဆရာတော်ဘုရားလို့ဒုက္ခကိုဆရာတော်လောက်တော့နားမလဲပါဘုရားလို့အဲ့ဒီလိုပြန်လျှောက်ရတယ်ပြန်လျှောက်တဲ့အခါတော့သူ့မှာ ပြန်တော်မူကာနီးနေတာကိုပြန်တော်မူကာနီးနေတာဆိုတော့သူ့မှာခန္ဓာကိုယ်ဆင်းရဲမှုပြစ်ထန်တဲ့ခန္ဓာကိုယ်ဆင်းရဲမှုသူခံစားရပါလိမ့်အဲ့ဒီလိုခံစားရလုံးလို့သူကဒုက္ခဆိုတာနားလည်ရလားလို့သူမေးတာဖြစ်ပါလိမ့်အဲ့ဆရာတော်ကြီးနောက်တရက်နေ့ရက်နေ့သူပြန်တော်မူသွားရှာတယ်အစာအိမ်ပေါက်တယ်ဥဟိုသွေးလမ်းကြောင်းတွေပေါက်တယ်နဲ့တူပါတယ်အဲ့ဒီဓွာရမှန်သမျှအကုန်လုံးသွေးတွေထွက်ပြီးတော့ပြန်တော်မူသွားတယ်အဲ့တော့ ခုနယ်ကမအိုခင်ကမနာခင်ကဟောဒီတရားကိုကြိုးစားအားထုတ်ထားတရားကိုအမတန်မှအရေးကြီးပါတယ်ဘသူမဆိုးအိုရအောင်မယ်ဘသူမဆိုးနာကြရမယ်အဲ့ဒီလိုမအိုခင်မနာခင်ဟောဒီတရားကိုကြိုးစားရမယ်အိုနေတဲ့သူတွေကလည်းပဲပို့ပြီးတော့ကြိုးစားရနားတဲ့ပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီအနာတွေလွတ်မြောက်အောင်ဟောဒီတရားကိုအားကိုးရဒါကြောင့်တရားဟာအိုရင်တရားနာရင်တရားတွေကလည်းအမတန်မှတန်ဝေကရစရာကောင်းတယ်ကြောက်စရာကောင်းတယ်အဲ့ဒါဒီ ကိုယ်လည်းပဲအိုးခဲ့ဘူးပြီအဲနာခဲ့ဘူးပြီအနာရောဂါမျိုးစုံခံစားဘူးပြီကိုဘဝမှာတွေ့ကြုံဘူးအဲ့ဒါတွေကတန်ဝေကရရမယ်ငါဘဝနောက်နောက်ဘဝတွေဘလောက်ကြာဘလောက်ဆက်ပြီးတော့ဒီလိုခံရအောင်မသိသေးဘူးအဲ့ဒီလိုတွေးပြီးတော့ကိုအဲ့ဒီအိုနာသေးတွေကလွတ်ရလွတ်ကြောင်းဖြစ်တယ်ဟောဒီတရားကိုစူးစမ်းပွားများအားထုတ်ဖို့လိုတယ်အိုနာသေးရေးဒုက္ခဘေးကြောင့်စိတ်အေးကိုခိုင်မနေနိုင်ခဲ့သေရအောင်မယ်အိုပြီးရင် နာပြီးရင်နောက်ဆုံး သေခြင်းဒုက္ခခံစားရအောင်သေခြင်းဒုက္ခဆိုတာလည်းလွယ်တာမဟုတ်ဘူးသေဂာနိမှာအမတန်ပြင်းထန်တယ်ခံစားရတဲ့ဒုက္ခဝေဒနာအဲ့ဒီအသေးဂာနိမှာခံစားရတဲ့ဒုက္ခဝေဒနာဒဏ်ကိုခံနိုင်ရရှိဖို့ရတဲ့ယောဂီတို့ယခုနေ့ကကြိုတင်ပြီးတော့ခံနိုင်ရအားတွေသုထားသုထားမယ်ဆိုတာဒီတရားအမှတ်ပါပဲတတိအားတွေသုရမယ်တမာရီအားတွေသုရမယ်သရအားတွေသုရမယ်ဝရိယအားတွေသုရမယ်ပညာအားတွေသုရမယ်အဲ့ဒီအာငါမျိုးသုထားလို့ရှိ ယ်လိုခုနဆင်းရဲဝေဒနာတွေပဲလာလာဒုက္ခဝေဒနာတွေပဲလာလာမိမိကခံနိုင်အားတွေရှိလာယောဂီတွေသိချင်းဆင်းရဲဆိုတာအမတန်ကြောက်တရားကောင်းတယ်တတ္တဝါတိုင်းတတ္တဝါတိုင်းတပ်ပေဘာယန္တိမစ္စုနောတပ်ပေတတ္တဝါအလုံးဟာမစ္စုနောတေရမှာဘာယန္တိကြောက်ကြတယ်တေရမှာမကြောက်တဲ့တတ္တဝါမရှိဘူးတတ္တဝါတိုင်းတတ္တဝါတိုင်းတေရမှာကြောက်ကြတယ်တေရမယ်ဆိုရင်ကြောက်တယ်အင်းသိချင်းတရားဆိုတာကလည်းပဲ နတ္တိလောကီအနာမတန်တဲ့လောကီလောကမှာအနာမတန်မသေးဘူးတဲ့နေရာဆိုတာနတ္တိမရှိဘူးယောဂီတွေအခုထိုင်နေတဲ့ကိုထိုင်နေတဲ့နေရာလေးမှာမရေမတွက်နိုင်အောင်ဟောဒီနေရာလေးမှာအကျိန်မောင်းများစွာသေခဲ့ဘူးတဲ့ယောဂီတွေကိုထိုင်ခဲ့တဲ့နေရာလေးမှာအကျိန်မောင်းများစွာသေဘူးတဲ့မသေဘူးတဲ့နေရာမရှိဘူးတဲ့အခုနေရာလေးမှာသေခဲ့ဘူးတဲ့တစ်ခါမကအောင်နှစ်ခါမကအောင်အခါခါသေခဲ့ဘူးတဲ့အကျိန်မောင်းများစွာသေခဲ့ဘူးတဲ့ အဲ့ဒီခုထိုင်းနေတဲ့နေရာလေးမှာဘလောက်ကြာအောင်ဆက်သေးရအောင်မလဲမသိသေးဘူးဒီပြင်နေရာတွေလည်းဘလောက်ကြာအောင်ဆက်သေးရအောင်မမသိသေးဘူးတရားကိုမသိသေးသမျှတရားကိုမကျင့်သေးသမျှဒီအသေးတန်တရားကလည်းလွတ်မှာမဟုတ်ဘူးတဲ့အဲ့တော့သေခြင်းတရားလည်းကြောက်တရားကောင်းတယ်အဲ့ဒီကြောက်တရားကောင်းတဲ့သေခြင်းတရားကိုတန်ဝေကယူပြီးတော့ထိတ်လန့်ကြောက်ရွံ့ပြီးတော့တရားကိုကြိုးစားပွားများအထောက်ရမယ်တဲ့ ။ဥနာတေရိဒုက္ခဘေးကြောင့်စိတ်အေးကိုယ်ခိုင်မနေနိုင်ခဲ့။ဆိုင်ဆိုင်ဒုက္ခခံပြီးမှလည်းများလာပေရွာရောက်ကြရှာ၏။အဲဒီလိုဒုက္ခမျိုးစုံခံပြီးတော့နောက်ဘဝရောက်ပြန်တော့လည်းပဲတဲ့အပယ်လေးပါးရောက်ငရဲဖြစ်ငရဲရောက်မဲ့တိရစ္ဆာန်ဖြစ်မဲ့ပြိတ္တာဖြစ်မဲ့အတုရကဲဖြစ်မဲ့အဲ့ဒီဘဝတွေရောက်ပြန်တော့လည်းပဲဆင်းရဲဒုက္ခမျိုးစုံခံစားရပြန်ငရဲဆိုလို့ရှိရင်အဝီစီငရဲဆိုအဝီစီဝီစီဆိုတာအကြအလတ်အမရှိတဲ့ငရဲ အကြအလတ်မရှိတဲ့ငရေဘာတွေအကြအလတ်မရှိဘူးလို့ဆိုလို့ရှိရင်ဇာလာနံတတ္တာနံယထနတ္တိဒုက္ခတာအန္တရံဘာလာနံနိဝါသောတောဟိအဝိဇိတိဘုစရိတဲ့အဝိဇိငရဲဆိုတာဇာလာနံအဲ့ဒီအဝိဇိငရဲမှာမိတောက်မိလျံနေရက်စဲသွားတယ်ရလက်သွားတယ်ဆိုရင်အချိန်ခါလေးတစ်ခါလေးမှမရှိဘူးရလက်တယ်ဆိုတာမရှိဘူးအကြအလတ်မရှိဘူးအဝိဇိငရဲမှာငရဲမိတောက် အမြဲတမ်းသာဝရတောက်လောင်နေတယ် ဒါလနံတတ္တနံယတ္ထာအဲ့ဒီအဝိသိငရဲမှာတတ္တဝါတွေဟာလည်းပဲမုံဒီကြည်တော့ထဲမှာနှမ်းကြည်တော့ထဲမှာနှမ်းနေထည့်ထားတယ်လို့ပဲအပိထည့်ထားတယ်လို့ပဲအဝိသိငရဲမှာတတ္တဝါတွေကလည်းပြည့်ညတ်နေတာပဲတိုးကျိတ်ပြည့်ညတ်နေတာပဲတဲ့ပြည့်သိမ့်နေတာပေါ့တတ္တဝါတွေငရဲသားတွေတယောက်နဲ့တယောက်ကြားမှာအကြအလက်ဆိုတာမရှိဘူးတဲ့ဒါလနံတတ္တနံယထနတ္တိဒုက္ခတအန္တရံ အဲ့ဒီအဝီစီငရဲမှာကိုဆင်းရဲစိတ်ဆင်းရဲဆိုတာလက်သွားတဲ့နေရာလေးမရှိဘူးတဲ့ကိုဆင်းရဲစိတ်ဆင်းရဲတာပဲတခါတည်းပဲဆက်ဆက်နေတာပဲအမြဲတမ်းကိုဆင်းရဲစိတ်ဆင်းရဲဖြစ်နေရတာအဲ့ဒီလိုဆင်းရဲတွေရှိတဲ့ဝီစီငရဲအဲ့ဒီလိုအဝီစီငရဲအပါဝင်ငရဲဒုက္ခဒိဋ္ဌံဒုက္ခပြိတ္တာဒုက္ခအတုရကေဒုက္ခအဲ့ဒီလိုဒုက္ခတွေတဲ့အမတန်ကြောက်တရားကောင်းပါတယ် အဲ့ဒီကြောက်စရာကောင်းတဲ့အပေဒုက္ခတွေကလွတ်ချင်လည်းပဲဟောဒီယောဂီတွေအာထုံနေကြတဲ့တရားကိုကြိုးစားပြီးတော့အာထုံရမယ်။ဥနာတေယဒုက္ခဘေးကြောင့်သိအေးကိုခိုင်းမနေနိုင်တဲ့ဆိုင်ဆိုင်ဒုက္ခခံပြီးမှလီများလာပေရွာရောက်ကြရှာဤအတိတာရှိဤဝဘေးနှင့်နောင်ရေးအနာကဒုက္ခထက်လေတဲ့ခုနဒုက္ခတွေဇာတိဒုက္ခခံစားကြရတယ်သရဒုက္ခခံစားကြရတယ်ပြာတိဒုက္ခခံစားကြရတယ် မရဏဒုက္ခခံစားခဲ့ရတဲ့အပေလေးပါးဆင်းရဲဒုက္ခခံစားခဲ့ရအဲ့ဒီ၅မျိုးသောဒုက္ခတွေခံစားခဲ့ရအဲ့ဒီဒုက္ခတွေခံစားခဲ့ရတာဟာဟိုးရှေ့ရှေ့ဘဝတွေကလည်းဒီလိုပဲဘဝပေါင်းများစွာခံစားခဲ့ဘူးလားနောက်နောက်ဘဝတွေလည်းပဲဘလောက်ဆက်ပြီးတော့အဲ့ဒီဒုက္ခတွေခံစားအောင်မယ်ဆိုတာလည်းပဲမသိနိုင်သေးပါဘူးတဲ့မသိနိုင်ရပါဘူးတဲ့ဆင်းရဲဒုက္ခတွေဘလောက်ကြံသေးဘလောက်ခံစားအောင်မသိသေးဘူး အဲ့ဒီဒုက္ခတွေတွေးလိုက်လို့ရှိရင်အမတန်မှတန်ဝေကာယဇရာကောင်းပါတယ်အမတန်မှကြောက်ဇရာကောင်းပါတယ်အမတန်မှထိတ်လန့်ဇရာကောင်းပါတယ်အဲ့ဒီကြောက်ဇရာထိတ်လန့်ဇရာဒုက္ခတွေတွေးပြီးတော့ကိုတရားကိုကြိုးကြိုးစားစားထက်ထက်တန်တန်တက်တက်ကြွကြွနဲ့ကြိုးစားဖို့လိုပါတယ်တဲ့အတ္တာရှိဤဝဘေးနှင့်နောင်ရေးနာကဒုက္ခထက်လေမပြတ်ခုခါဖြစ်တော့မှလဲအစာရှာရထိုဒုက္ခကြောင့်အခုလူဘဝရောက်လာကြပြီတဲ့လူဘဝရောက်လာတဲ့အခါမှာ သမုဒ္ဒရာဝန်တထွားဆိုတဲ့အတိုင်းမိမိတို့စားရတောက်ရအတွေ့ရှာလိုက်ရတာနေမနာညာမချမ်းသာတစ်ခုမဲ့မောမှုကြောင့်ပူပူရွရွကြိုးပမ်းကြလေဒုက္ခပင်လေကျဲထက်ကျဲသည်ရွယ်တိုင်းမရောက်ပါတကားတဲ့လေဒီဆရာတော်ဘုရားရေးခဲ့တယ်လို့သိရပါတယ်တတ္တဝါတွေမိမိတို့လိုချင်တဲ့ချမ်းသာတစ်ခုကြောင့်ချမ်းသာတစ်ခုမမောလို့ ကြိုးစားလိုက်ကြတာမနဲ့အိယာထမျက်လုံးဖွင့်သိကစပြီးတော့ညအိယာဝင်မျက်လုံးပြန်မိတ်သည့်အထိအဲ့ဒါပြောမချင်းမှာပဲလေတွေးလိုက်ကြကြံလိုက်ကြပြောလိုက်ကြလှုပ်လှုပ်ကြကိုင်းကြစီပွားရေးမိမိရဲ့စာရေးတောက်ရေးနေရေးထိုင်ရေးအတွက်လှုပ်ရှားလိုက်ကြရတာအဲ့ဒီဒုက္ခတွေပြန်တွေးကြည့်လို့ချင်းပင်မမာတယ်ဆင်းရဲပါတယ်တဲ့အစာရှာရတဲ့ဒုက္ခတရားရာရောမတရားရာရောညာတာရာရောရက်ဆက်တာရော သူတစ်ပါးမျက်အိကြအောင်လုပ်တာရောသူတစ်ပါးငိုပြီးမှမျက်အိကြပြီးမှစားရတဲ့သမင်းလုပ်တွေစသဖြင့်အမျိုးမျိုးပါပဲအဲ့ဒီလိုတာဝေကရစီရတယ်အစာရှားတဲ့ဒုက္ခအဲ့ဒီဒုက္ခတွေတွေးလိုက်လို့ရှိရင်တာဝေကရဇရာကောင်းနဲ့ထိလန့်ဇရာကောင်းနဲ့တွန်းလို့ဇရာကောင်းနဲ့ကြောက်ဇရာကောင်းနဲ့အဲ့ဒီဒုက္ခတွေတာဝေကတွေတဲ့အဲ့ဒီဒုက္ခတာဝေကတွေတာဝေကရဇရာအချက်၈ခုအဲ့ဒီအချက်၈ခုကိုတွေးလိုက်လို့ရှိရင် ထိတ်လန့်စရာကြောက်လန့်စရာကောင်းပါတယ်အဲ့ဒီကြောက်လန့်စရာဒုက္ခတွေကိုတွေးပြီးတော့မိမိတို့အဲ့ဒီဒုက္ခတွေကလွတ်အောင်ဟောဒီခုနကမြတ်စွာဘုရားမိန့်ကြတဲ့တက္ကာယဒိဋ္ဌိဗဟာနာယတတောဘိက္ခုပရိပစီတဲ့တက္ကာယဒိဋ္ဌိပယ်ရှားဖို့ရာအတွက်တတိရှိပြီးတော့တရားမှတ်ဖို့လိုတယ်တဲ့တက္ကာယဒိဋ္ဌိဆိုတာက သဆိုတာတန်တဆိုတဲ့သကလုံးလေးကလာထင်ရှားရှိကောလို့အဓိပ္ပာယ်ထွက်ကာယဆိုတာရုပ်အပေါင်းနာအပေါင်းအပေါင်းလို့အနေခေါ်တယ်ကာယဆိုတာရုပ်နာအပေါင်းတဲ့ထင်ရှားရှိတဲ့ရုပ်နာအပေါင်းကို သက်ကာယလို့ခေါ်တယ်သက်ကာယနဲ့ဒိဋ္ဌိနဲ့ပေါင်းလိုက်တဲ့အခါရောက်တော့ထင်ရှားရှိနေတဲ့ယုံနာအပေါင်းကိုပုဂ္ဂိုလ်ပဲတတ္တဝါပဲငါပဲယောက်ျားပဲမိန်းမပဲလို့ လွဲမှားစွာယူတဲ့ခြင်းနဲ့စွဲတဲ့အယူအစွဲတဲ့အတ္တတက္ကာယဒိဋ္ဌိလို့ခေါ်ပါတယ်ယောဂီတွေမှတ်ကြပါတယ်ဘယ်လန်းနဲ့ညာလန်းနဲ့ကြွားတယ်ချတယ်ကြွားတယ်လန်းနဲ့ချတယ်ဒီလိုဈဉ္ညာလျှောက်မှတ်တဲ့ခါမှမှတ်ကြတယ်ထိုင်ပြီးမှတ်တဲ့ခါမှဖောင်းတယ်ပိန်တယ်စသည်မှတ်စရာအာယုံတွေအဲ့ဒီပင်နိုင်အာယုံတွေကို အခြေခံထားပြီးတော့ပေါ်လာသမျှထင်ရှားပေါ်လာသမျှအာယုန်တွေကိုမှတ်ကြမှတ်ကြတဲ့အခါမှာဥပမာသွားတယ်ဆိုလို့ရှိရင်သွားတာဟာငါပဲသွားနေတယ်လို့မှတ်နေတဲ့စိတ်ကလေးဟာငါပဲလို့ဒီလိုပဲတတ္တဝါတွေကထင်ကြပါတယ်မြင်ကြပါတယ်တကယ်တော့မဟုတ်ပါဘူးတဲ့ငါဆိုတာမပါဘူးသွားတာလည်းမလည်းမပါဘူးရက်တာလည်းမလည်းမပါဘူးလျောင်းတာလည်းမလည်းမပါဘူး စိတ်ဓာတ်ထဲမှာလည်းမပါဘူးသွားရထန်လျောင်းအရိယာပုတ်၄ပါးထဲမှာငါမပါဘူးယောက်ျားမပါဘူးမိန်းမဆိုတာလည်းမရှိဘူးပုဂ္ဂိုလ်ဆိုတာလည်းမရှိဘူးတတ္တဝါဆိုတာလည်းမရှိဘူးရှိတာဘာလဲတကယ်ရှိတာဘာလဲဆိုတော့ယုံနဲ့နာမဲရှိပါတယ်သွားတယ်ဆိုတဲ့အခါမှာသွားခြင်းနဲ့နန္တရားလေးရှိတယ်သွားခြင်းနာကနန္တရားသွားခြင်းနဲ့စိတ်ကလေးကြောင့်သွားတဲ့ရုပ်တရားဖြစ်တယ်အဲအဲ့ဒါကရုပ်တရားသွားခြင်းနဲ့နာရဲ့သွားတဲ့ရုပ်ရဲ့ဒါပဲရုပ်နဲ့နာမဲရှိတယ် သွားတယ်လို့မှတ်တယ်ဒါနန္တရားရုပ်နဲ့နာမည်ရှိတာပဲအဲ့ဒီမှာသွားတယ်ဆိုတဲ့ဟာထဲမှာငါလည်းမပါဘူးယောက်ျားလည်းမပါဘူးမိန်းမလည်းမပါဘူးပုဂ္ဂိုလ်တ attva ဘာမှမပါဘူးတဲ့အဲပုဂ္ဂိုလ်တ attva ပဲသွားတာဟာငါပဲသွားတာဟာယောက်ျားပဲတတ်သွားတာဟာမိန်းမပဲလို့ဒီလိုထင်လိုက်ပြီဆိုရင်တော့အဲ့ဒီအထင်ကမှားသွားပြီတဲ့အရှိကိုအရှိတိုင်းမမြင်တော့ဘူးတဲ့မရှိတာကိုအရှိလို့ယူသွားပြီတကယ်ရှိတာကရုပ်နဲ့နာမည်ရှိတယ်တဲ့အဲ့ဒီလိုခုနက ထင်ရှားရှိတဲ့ယုံနံကိုပုဂ္ဂိုလ်ပဲတတ္တဝါပဲငါပဲယောက်ျားပဲမိန်းမပဲလို့ထင်ဆွဲ လွဲမှားတဲ့ဆွဲလွဲမှားတဲ့ထင်အမြင်အဲ့ဒါကိုတက္ကာယဒိဋ္ဌိလို့ခေါ်တယ်တဲ့အဲ့ဒီတက္ကာယဒိဋ္ဌိပယ်ရှားဖို့ရာအတွက်တဲ့ဘာလို့ရမလဲဆိုတော့သတ္တောဘိက္ခုပရိပစီသတ္တောရှုမှတ်မှုတရိရှိသည်ဖြစ်၍ပရိပစီတုတ်တုတ်လျင်စွာ အထောက်ရာ၏ သက်ကာယဒိဋ္ဌိပယ်ရှားဖို့ရာအတွက်ယောဂီတွေဘာလို့ရမလဲဆိုတော့ဘာလို့ရမှာတော့ယောဂီတို့တတိပဋ္ဌာန်တရားမှတ်ရမယ်တဲ့တတိပဋ္ဌာန်တရားမှတ်ရတတိပဋ္ဌာန်တရားယောဂီတွေမှတ်နေတယ်မှတ်နေလို့ရှိရင်အဲတတိဖြစ်လာမယ်တတိဖြစ်လာလို့ရှိရင်တမာတိဖြစ်လာမယ်တမာတိဖြစ်လာလို့ရှိရင်ဉာဏ်ကဖြစ်လာတာပဲအဲ့ဒီဉာဏ်ဖြစ်လာလို့ရှိရင်သူက ပုဂ္ဂိုလ်ဆွဲပုဂ္ဂိုလ်ပဲတတ္တဝါပဲငါပဲယောက်ျားပဲမိန်းမပဲဆိုတဲ့အဲ့ဒီအစွဲတွေကသင်သွားတယ်တဲ့အဲ့လိုတတိပေါ်လာသမျှဓဝရ6ပါးမှာပေါ်လာသမျှမျက်စိမှာမြင်ရတဲ့အစဉ်အာယုံကိုမြင်ရတဲ့အခါနားကနေပြီးတော့ကြားတဲ့အခါနှာခေါင်းကနံရတဲ့အခါတရားကစားရတဲ့အခါခန္ဓာကိုယ်ကတွေးကြည့်တဲ့အခါစိတ်ကတွေးတဲ့အခါအဲ့ဒီခုနဓဝရ6ပါးမှာပေါ်လာသမျှအာယုံတွေကိုပေါ်ကပေါ်ကိုက်ပေါ်ကိုက်မှာ သတိနဲ့မြင်နေဆိုလို့ရှိရင်လည်းမြင်နေကြားရင်လည်းကြားတယ်နိုင်လည်းနားနဲ့စားတယ်ဆိုရင်လည်းစားတယ်ထိတယ်ဆိုရင်လည်းထိတယ်သိတယ်ဆိုရင်လည်းသိတယ်ဒွါရ6ပါးမှာပေါ်လာတယ်မြတ်ဖောင်းတယ်ဆိုရင်လည်းဖောင်းတယ်ပိနေဆိုရင်လည်းပိနေဘယ်လနဲ့ညာလနဲ့ဆိုရင်လည်းဘယ်လနဲ့ညာလနဲ့ကြွတယ်ဆိုရင်လည်းကြွတယ်လနဲ့ဆိုရင်လည်းလနဲ့ချတယ်ဆိုရင်ချတယ်အဲ့ဒီလိုဖြစ်ခိုက်ဖြစ်ခိုက်မှာရှုမှတ်မှုတတိရှိလာပြီဆိုလို့ရှိရင်တမာရီကလည်းရှိလာတော့တာပဲတဲ့အဲ့ဒီတမာရီရှိလာလို့ရှိရင် အမှန်တရားသူကမြင်လာတယ်တမာရီရှိလာလို့ရှိကြည်နေတဲ့ရေထဲမှာငါးတွေရောက်သွားတွေခရုတွေမြင်ရတယ်ရေကနောက်နေလို့ရှိရင်တော့မမြင်ရဘူးပေါ့ရေကကြီးနေလို့ရှိရင်ကြီးနေတဲ့ရေထဲမှာသွားနေတဲ့ငါးလေးတွေသွားမလားပဇွန်လေးတွေသွားမလားခရုတွေသွားမလားဘာတွေသွားမလဲသွားရင်သွားအကုန်မြင်တယ်ရေကကြီးနေတာကိုမျက်စိကလည်းအမြင်ကောင်းတယ်ဆိုရင်မြင်ရတယ်တဲ့အဲ့ဒီလိုပဲတဲ့မိမိရဲ့စိတ်ဟာနောက်ကျနေမယ် လောဘဖြစ်မယ်ဆိုရင်နောက်ကျမယ်ဒေါသဖြစ်မယ်ဆိုရင်လည်းနောက်ကျမယ်မာမနာဣဒ္ဓမစိယတွေမိမိစိတ်ထဲမှာဖြစ်နေမယ်ဆိုရင်လည်းစိတ်ဟာနောက်ကျနေမိမိကပေါ်လာသမျှအာယုံကိုမှတ်တယ်မှတ်တဲ့အခိုက်မှာသတိဖြစ်တယ်သတိဖြစ်လို့ရှိရင်တမာရီမိမိရဲ့စိတ်ကလေးကမှားတယ်အာယုံပေါ်မှာစိတ်ကလေးကကက်ခနဲ့ကက်ခနဲ့ဖောင်းနာမှတ်လို့ရှိရင်ဖောင်းတဲ့အာယုံပေါ်မှာစိတ်ကလေးကကက်ခနဲ့တီးသွားတယ်ဖောင်းစားဖောင်းလဲဖောင်းစိုးပိဏမှတ်လို့ရှိရင်ပိဏရဲ့အစလဲအဆုံးစိတ်ကလေးကကပ်ပါသွားပြီးတော့တီးမယ်အဲ့ဒီလိုတီးလို့ရှိရင်သူကခုန စိတ်ကိုနောက်ကျုပ်သွားအောင်နောက်ညစ်သွားအောင်ပေါ့လေနောက်သွားအောင်သူကလှုပ်တဲ့လောဘဒေါသမောဟတွေကကင်းစင်သွားတာကိုကင်းစင်သွားတဲ့အခါစိတ်ကလေးကကြီးလို့စိတ်ကလေးကြီးလာပြီဆိုလို့ရှိရင်ခုနကြီးနေတဲ့ရေထဲမှာငါအစားရှိတဲ့တတ္တဝါတွေကိုမြင်ရတယ်လို့ပဲစိတ်မှာအနောက်ကျုပ်တွေကင်းပြီးတော့ကြီးနေပြီဆိုလို့ရှိရင်အမှန်တရားတွေမြင်လာပြီအရှိအရှိတရားတွေမြင်လာတော့တာပဲယုံနဲ့နာမြင်လာပြီယုံနဲ့နာမြင်လာလို့ရှိရင်ပုဂ္ဂိုလ်တ attva ငါပဲတတ္တဝါပဲယောက်ျားပဲမိန်းမပဲဆိုတဲ့တက္ကာယဒိဋ္ဌိအစွဲစင်သွားပြီတဲ့အဲ့တော့တတိနေရာတကာမှာမှတ်နိုင်ဖို့ယောဂီတွေအရေးကြီးတယ်တတိတတိမလွတ်စေနဲ့တတိမလွတ်စေနဲ့ဒါကြောင့်မို့တတော်အမှတ်ရလျက်ပြိပစီတုတ်တုတ်လျင်စွာအာထုတ်ရာဤတက္ကာယဒိဋ္ဌိပယ်ရှားနိုင်ဖို့ရာအတွက်တခါမှတ်လို့ရှိရင်ဟောဖောင်းတယ်လို့မှတ်လိုက်တယ်ဖောင်းတာလေးမှတ်တယ်ဖောင်းတယ်လို့မှတ်တယ်ဒီဖောင်းတယ်ဆိုတာဟာလည်းပဲ ဝါရော့တက်ပဲကိုလေလေးကတွန်းကန်လိုက်လို့မို့တရွေ့ရွေ့တရွေ့ရွေ့နဲ့ဖောင်းတက်လာတခါပြန်ပြီးတော့လေကိုရှိုက်ထုတ်လိုက်တယ်တရွေ့ရွေ့တရွေ့နဲ့ပြန်ပိန်းပြီးတော့ကျသွားတယ်တွန်းကန်လှုပ်ရှားနေတယ်တောင့်တင်းလိုက်လှုပ်ရှားလိုက်ယော့သွားလိုက်နေဒီသဘာဝတွေဝါရော့တက်ရဲ့သဘာဝဝါရော့တက်ရဲ့အခြေအနေတွေကိုကိုကသိနေရမြင်နေရအဲ့ဒါကသူကတောင်းတင်းလှုပ်ရှားရွေ့ရှားလျှော့သွားတာတွေတင်းလာတာတွေ ဒါတွေကတော့ဝါရောတိုက်ရုပ်တဘာဝကိုသိနေတာပေါ့ရုပ်တဘာဝကိုသိနေတယ်သိနေတာလေးကနာဟောမှတ်တရားအာယုံလေးရဲ့မှတ်နေတာလေးရဲ့ဒါပဲရှိတာပဲဖောင်းတာလေးရဲ့ဖောင်းတာလေးမှတ်နေတာလေးရဲ့ပိန်တယ်လို့မှတ်တဲ့အခါမှာပိန်တာလေးရဲ့ပိန်တာလေးကိုမှတ်နေတဲ့စိတ်ကလေးရဲ့ဒါပဲရှိတာပဲဘယ်မှာလဲတတ္တဝဘယ်မှာလဲငါဘယ်မှာလဲယောက်ျားဘယ်မှာလဲမိန်းမဘယ်မှာလဲပုဂ္ဂိုလ်တတ္တဝမပါဘူးမှတ်တဲ့စိတ်ကလေးရဲ့မှတ်ခံရတဲ့အာယုံလေးရဲ့ဒါပဲရှိတာပဲဒီနှစ်ခုပဲရှိတာပဲဆိုတာဒါပဲ မျက်မြင်ကိုယ်တွေ့ယောဂီတွေတကယ်မှတ်တော့တကယ်တွေ့ကြပါတယ်တခါမှတ်ရင်တခါမြင်ရတယ်တခါတွေ့ရတယ်တက္ကာယဒိဋ္ဌိငါအစွဲကင်းသွားတယ်နောက်တခါပြန်မှတ်တယ်နောက်တခါရုပ်ဖက်နာမ်ဖက်မြင်တယ်ဒီမှတ်စရာအာယုံလေးရဲ့ဒီမှတ်စိတ်လေးရဲ့ပဲရှိတယ်အဲ့ဒီလိုမြင်လိုက်လို့ရှိရင်ငါစွဲတင်သွားပြီတက္ကာယဒိဋ္ဌိတင်သွားပြီငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲလို့စွဲတဲ့အစွဲတင်သွားတယ်တဲ့တခါမှတခါစင်းတယ်နှခါမှနှခါစင်းတယ်အခါကမှတ်တော့အခါကစင်းတယ် အဲ့ဒီလိုမိမိရဲ့စိတ်အစဉ်မှာတက္ကာယဒိဋ္ဌိအစွဲဆင်းနေပြီဆိုလို့ရှိရင်တခါမှရင်တော့တခါဆင်တာပေါ့လေအဲ့ဒီလိုမှတ်ရင်မှတ်ရင်နဲ့မိမိရဲ့တတိအားတမာရီအားတွေကောင်းလာမယ်အသိဉာဏ်တွေကပွင့်လာမယ်ရုပ်နဲ့နာမည်မြင်လာလို့ရှိရင်ပုဂ္ဂိုလ်ဆွဲတတ္တဝါဆွဲငါဆွဲလို့ခင်ဆွဲတဲ့ခင်မှားတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိသင်သွားတယ်အဲဒီကတဆင့် တက်ပြီးတော့ကြိုးစားပြီးမှတ်မယ်ဆိုလို့ရှိရင်အကြောင်းကြောင့်အကျိုးဖြစ်တာပဲအကြောင်းမရှိဘဲနဲ့ဒါတွေဖြစ်တယ်ဖြစ်တာမဟုတ်ဘူးတချို့ကအကြောင်းမရှိဘဲနဲ့သူဖြစ်ချင်တယ်လို့ဖြစ်နေတာပဲလို့တချို့ကတွေးခေါ်ယူဆကြတယ်တချို့ကလည်းပဲဒီပုဂ္ဂိုလ်တ attva တွေလူတွေဖြစ်လာတယ်ဆိုတာသာဝရဘုရားဖန်ဆင်းလို့ဖြစ်လာတာပဲနဲ့အဲ့ဒီလိုလဲလွဲမှားတဲ့အကြောင်းတရားတွေရှာဖွေကြတယ်တဲ့တကယ်တော့မဟုတ်ဘူးတဲ့အကြောင်းတရားသူဟာသူအကြောင်းတရားရုပ်အကြောင်းတရားနဲ့သူသက်ဆိုင်ရာအကြောင်းတရားနဲ့သက်ဆိုင်တဲ့အကျိုးတရားတွေဖြစ်နေတာပဲ အဲဖောင်းတယ်ဆိုတဲ့နေရာမှာလေရှုသွင်းလို့မဟုတ်ဖောင်းတယ်ဖောင်းလာလို့မဟုတ်ဖောင်းတယ်လို့မှတ်တဲ့စိတ်ကလေးဖြစ်လာတယ်ဒါအကြောင်းနဲ့အကျိုးရှိနေတာပဲဘယ်ထာဝရဒီဥပမာကွေးတယ်ပေါ့ကွေးတယ်လို့ဆိုလို့ရှိရင်လည်းပဲမိမိရဲ့လက်ကလေးကွေးတယ်ဘာလို့ကွေးလဲဆိုတော့ကွေးကျင်တဲ့စိတ်ကလေးအရင်ဖြစ်တယ်တေချာတတိထားကြီးတေချာမှတ်ကြီးကိုယ်ကျင်တဲ့စိတ်တွေရှိတယ်ကိုယ်ကျင်တဲ့စိတ်မရှိဘဲနဲ့ကိုယ်လို့ဟိုးမရဘူးကိုယ်ကျင်တဲ့ကိုယ်ကျင်တဲ့စိတ်ကလေးကထပ်ထပ်ဖြစ်တယ်အဲ့ဒီကိုယ်ကျင်တဲ့စိတ်ကလေးကြောင့် လက်ကလေးကတစ်ဖြည်းဖြည်းချင်းကွေးသွားတယ်ကွေးသွားတယ်ကွေးသွားတယ်အဲ့ဒီလိုကွေးတဲ့နေရာမှာသာဝရဘုရားကွေးလိုက်ကွေးလိုက်လို့ဒီလိုပြောလို့မကွေးတာမဟုတ်ဘူးကိုယ်စိတ်ကလေးကကွေးခြင်းလို့ကိုကွေးတာပဲကိုယ်စိတ်လေးမကွေးခြင်းဘူးကွေးခြင်းနဲ့ဆန္ဒမပါဘူးဆိုလို့ရှိရင်သာဝရဘုရားဘလို့ကွေးခိုင်းကွေးခိုင်းကွေးလို့ကိုမရဘူးအဲ့တော့သာဝရဘုရားဖန်ဆင်းလို့ဆိုတာဒါမမှန်ပါဘူးတဲ့သူကတကယ်အကြောင်းအကြောင်းအကြောင်းကြောင့်အကျိုးဖြစ်နေတာပဲလို့သူကကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရဲ့ရုပ်ဖြစ်တာပဲလို့ဒီလိုသူရှုမှတ်တဲ့ယောဂီမှာ သူကသူကိုယ်တိုင်ကိုယ်တွင်းနဲ့သဘောပေါက်နေပြီဘယ်ထာဝရဘုရားဖန်ဆင်းတာမှလည်းမဟုတ်ဘူးအကြောင်းပဲဖြစ်နေတယ်ဆိုတဲ့အယူဆလည်းပဲမှားတာပဲထာဝရဘုရားဖန်ဆင်းလို့ကိုယ်နေတယ်ဆိုတာလည်းမှားတာပဲအဲ့တော့ရှိရှိသမျှအရာတွေထာဝရဖန်ဘုရားဖန်ဆင်းတယ်ဆိုတာလက်မခံတော့အကြောင်းပဲဖြစ်နေတယ်ဆိုတာလည်းပဲလက်မခံတော့ဘူးအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုသိလာတယ်တခါယောဂီကဆက်ပြီးတော့မှတ်မယ်မှတ်မယ်ဆိုလို့ရှိရင် သူကမမြဲတဲ့သဘောပေါ်လာတယ်ပျောက်သွားတယ်ပေါ်လာတယ်ပျောက်သွားတယ်ဟိုပေါ်လာပြီးတော့ပျောက်သွားတာပဲခဏလေးပေါ်လာလိုက်တယ်ဉာဏ်ပျောက်သွားတယ်မှတ်တိုင်းမှတ်တိုင်းသူတွေးနေရတာကိုဉာဏ်ကထက်လာလေတတိသမารီအာရိယကောင်းလာလေပို့ပြီးတော့အသေးစိတ်ပြီးသိလာလေပဲယောဂီဟာစောစောပိုင်းကတော့ပူရလို့မှတ်လို့ရင်ပူရရအဆိုင်ခဲတပူရဲပဲလို့ထင်တာဘယ်ဟုတ်မလို့တတိသမารီအာကောင်းလာတဲ့အခါတော့ပူရလေးမှတ်လိုက်ကိုွေးတာပဲမှတ်မှတ်မလားကိုွေးအများကြီးပဲသူက ပူရာတွေမှတ်မလားပူရာလေးကလည်းပဲအပူအများကြီးပဲတပူပြီးတပူတပူပြီးတပူတပူနဲ့တပူကလည်းမဆက်မဆက်ဘူးတခုပြီးတခုပြတ်တခုပြီးတခုပြတ်တခုပြီးတခုပြတ်နေသူကပေါ်ပြီးပြောက်ပေါ်ပြီးပြောက်နေအနိစ္စမမြဲတဲ့သဘောတွေအဲ့ဒီခုနအဖြစ်ပြက်ဓာန်လို့ဓာန်ကိုခံနေရလို့မကောင်းတဲ့ဆင်းရဲတဲ့သဘောတွေဩဒါတွေဖြစ်နေတာမပြတ်နဲ့ငါဖြစ်ခြင်းသလိုဖြစ်ဒီဟာတွေဖြစ်တာတွေဟာမပြတ်နဲ့လို့ကိုယ့်လိုဆန္ဒအတိုင်းလည်းမဖြစ်ဘူးအနတ္တပဲဆိုတာသူကမှတ်ရင်မှတ်ရင်လည်းကိုသဘောပေါက်လာတာမြင်လာတာသိလာတာ ပေါ်လာသမျှအာယုံကိုပေါ်ကိုင်းမှာမလွတ်အောင်မှတ်စူးစိုက်ပြီးမှတ်အဲ့ဒီလိုမှတ်ပြီးဆိုလို့ရှိရင် ရုပ်နာလည်းမြင်လာမယ်တက္ကာယဒိဋ္ဌိတွေဆင်းသွားမယ်တခါမှတ်တခါဆင်းမယ်အဲအခါကမှတ်လို့အခါကဆင်းလာပြီဆိုရင်ဥပမာတစ်ပင်ကြီးတစ်ပင် ခုတ်ပါပြီဓာတ်နဲ့ခုတ်တယ်တစ်ပင်ကြီးကအတုပ်ကြီးခုတ်တယ်တစ်ချက်ချင်းခုတ်တစ်ချက်ခုတ်တစ်ချက်ပြတ်အချက်ပေါင်းများစွာခုတ်တော့အချက်ပေါင်းများစွာပြတ် နောက်ဆုံးသစ်ပင်ကြီးလဲကနှီးပြီးနောက်ဆုံးတစ်ချက်ရောက်လာပြီနောက်ဆုံးတစ်ချက်ခုတ်လိုက်တဲ့သစ်ပင်ကြီးဘုံဘုံလဲကျသွားတယ်အဲ့ဒီလိုပါပဲတဲ့သက်ကာယဒိဋ္ဌိဒီဟူသောသစ်ပင်ကြီးကိုယောဂီတို့ခုတ်လဲနေတယ်တဲ့တတိပဋ္ဌာန်ကြီးဟူသောဓာတ်နဲ့တစ်ချက်ချင်းတစ်ချက်ချင်းတစ်ချက်ချင်းခုတ်ခုတ်ခုတ်ခုတ်လဲနေတယ်အဲခုတ်ပါများတော့ဒီသစ်ပင်ကြီးဘာခံနိုင်မလဲတစ်ချက်ခုတ်တစ်ချက်ပြတ်သွားတာပဲတစ်ချက်နောက်တစ်ချက်ခုတ်နောက်တစ်ချက်ပြတ်တဲ့အချက်ပေါင်းများစွာခုတ်တော့အချက်ပေါင်းများစွာပြတ်နောက်ဆုံးသစ်ပင်ကြီးသက်ကာယဒိဋ္ဌိသစ်ပင်ကြီး ဘုံဘုံလဲသွားမယ်တဲ့အဲ့ဒီလိုဘုံဘုံလဲသွားတဲ့အဆင့်ကတော့သောတာပတ္တိမဉ္ဇဉ်ဆိုတဲ့ဝိပဿနာဉာဏ်ပြည့်စုံသွားမယ်ဝိပဿနာဉာဏ်ပြည့်စုံသွားလို့ရှိရင်အဲသောတာပတ္တိမဉ္ဇဉ်ဖြစ်မယ်အဲ့ဒီသောတာပတ္တိမဉ္ဇဉ်ဖြစ်တဲ့အခါမှာဆိုရင်တော့သက္ကာယဒိဋ္ဌိအကျွင်းမဲ့ပယ်ပြတ်သွားပြီသက္ကာယဒိဋ္ဌိကင်းသွားသက္ကာယဒိဋ္ဌိကင်းသွားပြီဆိုလို့ရှိရင်သူကအပေတကားပိတ်သွားပြီတဲ့ငရဲလည်းမကြတော့ဘူးတိရိစ္ဆာန်လည်းမဖြစ်တော့ဘူးပြိတ္တာလည်းမဖြစ်တော့ဘူးသူတကယ်လည်းမဖြစ်တော့ဘူး အပေတကားပိတ်သွားပြီသက်ကာယဒိဋ္ဌိပယ်ရှားနိုင်ဖို့အရေးကြီးတယ်တဲ့မြတ်စွာဘုရားအဲ့ဒီဓမ္မကိုအမိန့်ရှိတော်မူတယ်ဓမ္မကတော့သူကကာမရာဂပယ်ရှားပြီးလို့ရှိရင်ဓမ္မချမ်းသာခံစားရမယ်ဒါကြောင့်မို့ကာမရာဂပယ်ရှားဖို့အရေးကြီးပါတယ်တဲ့ဇန်တရားနဲ့အဲ့ဒီလျှောက်တဲ့အခါမှာမြတ်စွာဘုရားမဟုတ်ဘူးတဲ့မြတ်စွာဘုရားရဲ့အမြင်ကဒီကာမရာဂပယ်ရှားလို့ဇန်တရားတွေရလို့ဓမ္မပြည့်ရောက်ပြီမယ်လို့ ခဲလေးတစ်လုံးအပေါ်ကိုပြစ်လိုက်တယ်သူ့အရှိန်ရှိတဲ့ပြစ်အားအရှိန်ရှိသလောက်သူမြင့်တက်သွားအောင်မှာပေါ့အရှိန်လဲကုံရောက်သူအဲ့ခဲလေးကပြန်ကြတာအဲ့ဒီလိုပဲဇန်တရားတွေဆိုတာသူတို့ရဲ့အရှိန်ရှိနေသမျှတော့ဗြဟ္မပြေရောက်ပြီးတော့ဇန်ချနာတွေခံစားနိုင်တာပါပဲအဲ့ဒီကသုတေပြီးတည်တဲ့အခါလူဘဝနတ်ဘဝပြန်ရောက်မယ်ကာမဘုံပြန်ရောက်မယ်ကာမဘုံပြန်ရောက်တဲ့အခါမှာ သူတော်ကောင်းတွေနဲ့တွေ့လို့သူတော်ကောင်းတရားတွေနာရလို့သူတော်ကောင်းတရားတွေကျင့်သုံးလို့ဒါနတွေပြုသီလတွေစောင့်ဒီဘာဝနာတွေပွားလို့ကုသိုလ်တရားတွေလုပ်မိမယ်ဆိုလို့ရှိရင်တော့လူပြည်နတ်ပြည်ပြန်ရောက်နိုင်ပါတယ်ဇန်တရားတွေရအောင်အားထုတ်လို့မို့ဇန်တွေပြန်ရတယ်ဆိုလို့ရှိရင်လည်းပဲဓမ္မပြည်ကိုပြန်ပြီးရောက်နိုင်ပါတယ်လူပြည်ဓမ္မပြည်ကနေစုတင်ပြီးတော့လူပြည်ပြန်ရောက်တဲ့အခါမှာလမ်းတွေကတလမ်းသွားမဟုတ်ဘူးလမ်းတွေကအများကြီးသွားနေရတယ် လူပြည်ရောက်တဲ့အခါမှာမသူတော်တွေနဲ့ပေါင်းမယ်မသူတော်တွေရဲ့တရားကိုနားမယ်အယူအဆတွေမှားမယ်မကောင်းတာတွေလုပ်မယ်အဲ့ဒါလို့ဆိုလို့ရှိရင်တော့အဲ့ဒီလူကမကောင်းတဲ့လမ်းကိုသွားရမယ်တဲ့အပယ်လမ်းသွားရအပယ်လမ်းသွားလို့ရှိရင်ဗြမာကြီးကလည်းဗြမာပြည်ရောက်ပြီမဲ့လည်းပဲအပယ်ကမလွတ်သေးဘူးတဲ့ဆင်းရဲတွေကဗြမာဗြမာပြည်ရောက်ပြီမဲ့လို့လည်းဆင်းရဲတွေကမလွတ်သေးဘူးအပယ်ဆင်းရဲလည်းမလွတ်သေးဘူးကြမ်းတဲ့ဆင်းရဲတွေလည်းဟိုနာသေးဆင်းရဲတွေလည်းမလွတ်သေးဘူးသူက ဒါကြောင့်ဓမ္မပြည်ရောက်တာဟာလည်းပဲကောင်းတော့ကောင်းပါတယ်အကောင်းဆုံးမဟုတ်သေးဘူးတဲ့အကောင်းဆုံးကတော့တက္ကရာဒိဋ္ဌိဖယ်ရှားလိုက်လို့ရှိရင်အပေတကားပိတ်သွားပြီအပေလေးပါးဆင်းရဲမခံစားရတော့ဘူးဒုက္ခတွေအများကြီးနဲ့သွားပြီဒါရင်မဲလားဆိုတော့မဟုတ်ဘူးတက္ကရာဒိဋ္ဌိကိုအကျွင်းမဲ့ပယ်နိုင်လို့သောတာပတ္တိမဉ္ဇဉ်ရောက်ပြီးတော့နေသောတာပတ္တိမဉ္ဇဉ်ရပြီးနိဗ္ဗာန်ကိုမြင်သွားပြီဆိုရင်အပေတကားပိတ်ဟိုနေမကားဘူး အပယ်လေးပါးမကြယုံနေမကတော့လူပြည်နတ်ပြည်ရောက်တဲ့အခါမှာရောက်တော့လဲပဲတဲ့အောက်တန်းစားလူတွေနတ်တွေမဖြစ်ရတော့ဘူးအထက်တန်းစားလူအထက်တန်းစားနတ်ပဲဖြစ်ရတော့မယ်တဲ့အထက်တန်းစားနတ်အထက်တန်းစားလူဖြစ်တဲ့အခါမှာလည်းပဲခုနှစ်ဘဝပဲတဲ့ခုနှစ်ဘဝဟိုဘက်မဖြစ်တော့ဘူးဘဝမရှိတော့ဘူးယဟနာဖြစ်သွားမယ်တဲ့ခုနှစ်ဘဝပဲသူကလူဘဝနတ်ဘဝရောက်ပြီးတော့ယဟနာဖြစ်မယ်အကယ်၍မြမပြည်ရောက်မယ်ဆိုရင်တော့မြမပြည်ရောက်ပြီးတော့ ယဟနာဖြစ်ပြီးတော့ပြိဋိဘံစံသွားမယ်တဲ့ဒုက္ခတွေကအများကြီးသူကအပယ်ဆင်းရဲကလည်းလွတ်သွားပြီအဲလူပြည်နတ်ပြည်ရောက်လို့ရှင်လဲခုနှစ်ဘဝလည်းပို့ပြီးတော့ပူနာသေးဆင်းရဲတွေမခံစားရတော့ဘူးဓမ္မပြည်ရောက်သွားလို့ရှင်လည်းပဲသူကခဏလေးနဲ့ယဟနာဖြစ်ပြီးတော့ဆင်းရဲမှန်သမျှပူနာသေးဆင်းရဲမှန်သမျှအကုန်လွတ်သွားပြီတဲ့ဒါကြောင့်ကာမရာဂကိုပယ်ရှားဖို့အားထုတ်တာတဲ့ဇန်တရားနဲ့ပယ်ရှားဖို့အားထုတ်ပြီးတော့ဗြဟ္မပြည်ရောက်ရတာတဲ့တက္ကာယဒိဋ္ဌိပယ်ရှားပြီးတော့အပေတကာပိတ် ကျန်တဲ့ဒုက္ခတွေအိုနာတိအပင်နဲ့ပတ်အပင်ဆင်းရဲနဲ့ပတ်သက်တဲ့ဆင်းရဲတွေမခံစားရလို့မကကျန်တဲ့လူလောကနတ်လောကတွေမှာလည်းပဲခုနဘဝတွေပို့ပြီးတော့အိုနာတိဆင်းရဲတွေမခံစားရတော့အဲ့ဒီဒုက္ခမျိုးစုံလွတ်စေနိုင်တဲ့သက္ကာယဒိဋ္ဌိပယ်ရှားတဲ့လုပ်ငန်းသာမြတ်စွာဘုရားကကောင်းတယ်ဆိုပြီးတော့အဲ့ဒီဓမ္မကိုမြတ်စွာဘုရားကဓမ္မအမြင်ကိုဖယ်ရှားပြီးမြတ်စွာဘုရားသူ့ရဲ့အမြင်ကို ဟောကြားခဲ့ပါတယ်အဲ့ဒီဟောကြားတဲ့ဂါထာလေးကိုယောဂီတွေမှတ်ဖို့လွယ်အောင်ဆိုပြီးတော့လင်္ကာလေးတော့လုပ်ခဲ့အဲ့ဒီလင်္ကာလေးဆိုပြီးရင်၃နာရီကလည်းတီးတော့မယ်ဒါကြောင့်၃နာရီတီးတီးတာနဲ့အဲ့ဒီလင်္ကာလေးဆိုတာနဲ့ဆိုရင်တော့အကိုက်လောက်ပါပဲကဲလင်္ကာလေးကဆိုပြမယ်နော်နားထောင်ကြအောင်ခုနကမြတ်စွာဘုရားဟောတဲ့ဂါထာရောမြမလျှောက်တဲ့ဂါထာရောပေါ့လေမြတ်စွာဘုရားဟောတဲ့ဂါထာလေးကို လင်္ကာလေးတွေလှုပ်ထားပါတယ်တစ်ခေါက်ဆိုကြည့်မယ်မြားမှန်သူဟာမြားကိုသာလျင်စွာနှုတ်ရပါမီးလောင်သူဟာမီးကိုသာလျင်စွာနှိမ့်ရပါယောဂီရှင်ဟာငါဆွဲတာလျင်စွာပယ်နှုတ်ရတဲ့ဖြစ်ခိုက်လေးတွင်သတိရှင်ကင်းစင်အစွဲငါတဲ့စိတ်ကိုအားစိုက်ချိန်သားကိုက်ရှုလိုက်စိတ်ကြည်လာ စိတ်တည်လာလျင်ယုံနာမြင်ကင်းစင်အစွဲငါတဲ့ကဲအဲ့ဒါလေးကိုဆိုကြည့်အောင်ယောဂီတွေကတော့အဆိုကောင်းကောင်းနဲ့ဆိုရလိမ့်မယ်ကိုဆိုရတယ်လို့ဆိုကြည့်မြားမှန်သူဟာမြားကိုသာလျင်စွာနှုတ်ရပါသုံးကောက်ဆိုကြည့်သားမှာ နောက်ဥပမာကမီးလောင်သူဟာမီးကိုသာတင်းစွာနှိမ့်ရပါတဲ့အဲ့ဒါကိုလည်းသုံးခေါက်ဆိုကြည့်ကြတယ်မှာမီးလောင် ယောဂီရှင်ဟာငါစွဲတာလျင်စွာပယ်နှုတ်ရတဲ့ဆိုကြည့်တယ်မှာဖြစ်ခိုက်လေတွင်တတိရှင် ကင်းစင်အစွဲငါဆိုကြည်သားမှာိတ်အားကိုစိုက်ချိန်သားကြိုက်ရှုလိုက်စိတ်ကြည်လာတဲ့ဆိုကြည်တာမှာ စိတ်အားကိုစိုက်ချိန်ကားကြိုက်ရှုလိုက်စိတ်ဒီလားိတ်ဒီ လာလျင်ယုံနာမြင်ကင်းစင်အစွဲငါတဲ့အပေရကပိတ်ချင်ငါသွဲနှင်းတဲ့အဲ့ဒီလိုနာမည်လေးပေးထားတဲ့တရား ဒီကနေ့ပြီးပါပြီအဲ့တော့မိမိတို့တဏ္ဍာမှာဖြစ်ခိုက်ဖြစ်ခိုက်ပေါ်ခိုက်ပေါ်ခိုက်ယုံ nant တရားတွေကိုစိတ်အားစိုက်ချိန်သားကြိုက်ပြီးရှုမှတ်ကြလို့ရှုမှတ်ရတဲ့အာယုံပေါ်မှာအာယုံတိုင်းအာယုံတိုင်းဗမာစိတ်ကလေးကိုစီကိုစီကတ်တီကြတဲ့အတွက်အရှိကိုအရှိအတိုင်းယုံ nant ကိုယုံ nant အတိုင်းအကြောင်းကိုအကြောင်းအကြောင်းအကျိုးကိုအကြောင်းအကျိုးအတိုင်း မမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းအစိုးမရတာကိုအစိုးမရတဲ့အတိုင်းကိုယ်စီကိုယ်စီသိမြင်သိမြင်နိုင်ကြပြီးတော့နောက်ဆုံးသောတာပတ္တိမဉဏ်နဲ့သက္ကာယဒိဋ္ဌိလို့ခေါ်တဲ့ငါသွဲကိုကိုယ်စီကိုယ်စီပယ်နိုင်ပြီးတော့နိဗ္ဗာန်ကိုကိုယ်စီကိုယ်စီဆက်ရောက်နိုင်ကြပါစေ